ဒီနေ့သာသနာတော်တက္ကရာ2558ခုနှစ်ကောဇာတက္ကရာ1385ခုနှစ်တဇောင်းမုံလပြည့်နေ့ခရစ်တက္ကရာ2023ခုနှစ်နိုဝင်ဘာလ18ရက်တနင်္ဂနွေနေ့ဒီနေ့တော့အနတ္တလက္ခဏာသုတ်တံကို စတင်ပြီးလေ့လာကြမှာဖြစ်ပါတယ်မြတ်စွာဘုရားက ပထမဆုံးဝါမှာဓမ္မစစ်ကြတရားဟောတယ်ပြီးတော့ဒုတိယဘယ်တရားဟောလဲမာတယ်မာတယ်အဲ့ဒီကလာမမန်းသိလို့ပဲဒါလေးမပြောဘူးဟေမဝတ္တသုတ်တံဆိုတာဟောတယ်နော်ဟောဟောက ဗမာပြည်မှာနာဖာလက်တဲ့နာနာဖာလက်တဲ့တုန်းကရက်ွက်တွေကိုရက်ွက်တွေနာမည်ပေးတဲ့ခါကျတော့ဘာလဲအာမဝတာတို့ရဝတာတို့ပေးတယ်မဟုတ်လားအဲ့ဒါဘုန်းကြီးတက္ကမတီကိုဆရာတော်ကဟေမဝတာသုတ်တာဟောမယ်ဆိုတော့ဟေမဝတာပေါ့လေဖတ်တယ်လို့ဟေမဝတာဟာမဝတာဟောမှာတယ်ကွာ တာဝတာတို့ရဝကတို့မရဝတာတို့မပါဟေမဝတာသုတ်တံဟောတာကြားမှာဖြတ်ပြီးနော်ဒါပေမဲ့အဲ့ဒါလေးရတော့ဦးဇင်းအချိန်ရရင်ဒီအနတ္တလက္ခဏာသုတ်တံပြီးအဲ့ကြားထဲမှာမြုပ်ကြံခဲ့တဲ့ဟေမဝတာသုတ်တံကိုဦးဇင်းလေ့လာဖို့စကုထားပါတယ်အဲ့ဒါလိုပဲသိကြလို့အမှန်ကအနတ္တလက္ခဏာသုတ်တံကလာစုံ9ရင်းနှစ်ကြမှာဟောရတာဂျာထဲမှာဟိမဝတ္တသုတ်တံဆိုတာရှိသေးတယ် နဗလူကြီးနှစ်ယောက်တို့မေးကြဖြေကြလို့အဲ့ဒီမေးတာဖြေတာကိုအမျိုးသမီးတစ်ယောက်ကကြားတယ်လေဘယ်သူလဲလဲအဲကာလီတဲ့မမဲတူပြောတာ အသားမဲလို့သူကာလီခေါ်တာနော်အဲ့တော့ကို့အမျိုးသမီးလောကမှာပထမဆုံးဥဥဖြာဖြာသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်လည်းမမေ့ကြနိုင်ဘူးဟုတ်လားအမျိုးသားထဲမှာပထမဆုံးသောတာပန်ဖြစ်တာကအရှင်ကုဋ္တညကြီးအမျိုးသမီးထဲမှာကြတော့ကာလီတဲ့အဲ့ဒီအမျိုးသမီးကဖြစ်တာ အဲ့ဒါပြီးမှဝါဇုလဆုတ်ဝါဇုလဆုတ်9ရက်နေ့ကြာမှအနတ္တလက္ခဏာသုတ်တံကိုဟောတာဆိုတော့ဓမ္မစကြာဟောတာကဝါဇုလပြီနေ့ညမှာဟောတယ်အဲ့တော့အဲ့ဒီဝါဇုလပြီနေ့ညမှာဟောတယ်အဲ့ဒီဝါဇုလပြီနေ့ညမှာပဲဟေမဝတ္တသုတ်တံကဖြစ်လာတာအဲ့ဒါမျိုးနော်ဒါတော့ဝါဇုလပြီနေ့မှာတရားနှစ်ပုဒ်ဓမ္မစကြာလည်းဟောတယ်ဟေမဝတ္တသုတ်တံလည်းဟောတယ်အဲ့ဒါလည်းမှတ်ထားကြ ဒါအဲ့ဒါတော့ဝါစုလဆုတ်9ရက်နေ့ကြာမှာအနတ္တလက္ခဏာသုတ်တံကိုဟောတယ်ဒါတော့ဦးဇင်းကဒီနေ့အနတ္တလက္ခဏာသုတ်တံကိုစဖို့စက်ကူးထားတယ်အမနေ့ကမှအကြံရတယ်ဒီနေ့ကတဇောင်မုံလပြည့်နေ့တဇောင်မုံလပြည့်နေ့ဆိုတော့မြန်မာနိုင်ငံမှာတော့တဇောင်မုံလပြည့်နေ့က တစောင်းတိုင်းပွဲတော်လုပ်တယ်ရှေးတုန်းကတော့ကြက်တိကနက္ခပွဲဆိုတာလုပ်တယ်တော့ဦးဇင်းတို့သာသနာတော်မှာအတိများတဲ့သုတ်တံတစ်ခုရှိတယ်ဘာသုတ်တံတာမညဖလသုတ်တံတာမညဖလသုတ်တံဒီညဟောတာဒါတော့တရားနာသူအဓိကအကြောင်းပြုဟောတာကတော့အဇာတသမင်းကြီးအကြောင်းပြုဟောတယ်ဒီမှာတာမညဖလသုတ်တံနဲ့တောင်းမြဆရာတော်ကနော်ဘာသာပြန်ထားတာလေ အဲ့တော့သူကတော့စထမှုတိုင်းမှုဖွဲ့နဲ့ခက်ပုံစံပြန်ထားတာကောင်းပါတယ်တော့ဒီညပထမပိုင်းမှာပထမပိုင်းเนาะ9နာရီလောက်ထိကိုတာမင်းညဖလားတုတ်တန်အချင်းကျုပ်ကလေးနည်းနည်းလစ်လာတာပေါ့အကျဲတော့မပြောတော့ပါအဲဒုတိယအပိုင်းမှာ9နာရီထိုးတဲ့ချိန်ကျရင်တော့ဦးဇင်းတို့အနတ္တလက္ခဏာတုတ်တန်ကိုပါဠိရဲ့မြန်မာပြန်ရဲ့ကို ပူဇော်မယ် ပူဇော်လို့ရှိရင် तू တဏှာတောင်မကြာတော့ပါဘူးတိုးတိုးလေးပဲเนาะအဲ့တော့အထိပ္ပယ်တွေကိုတော့ဒီလာမဲ့တနင်္ဂနွေကြာမှာပဲဦးဇင်းတို့ပြောပြပါမယ်ရှင်းပြပါမယ်ဒါတော့သာမညဖလားတုတ်သာမညဖလားတုတ်ဖြစ်ပုံဟာစိတ်ဝင်စားဖို့ကောင်းတယ်နော်တုတ်တန်ရဲ့အခြေခံဖြစ်ပေါ်လာပုံကလည်းစိတ်ဝင်စားဖို့ကောင်းတယ်လို့အဲ့ဒီထဲမှာပါတဲ့အချက်လက်တွေကလည်းအမတန်မှလင်းနေပါတယ် ဥစဉ်နေ့ကငါးရထက်မှာဒီကနေ့ကဲလို့ခေါ်တာ long discourses ပေါ့ဗျာတုတ်တန်အရှိကြီးတော့ဟောတဲ့ထက်မှာဒုတိယတုတ်တန်နော်ပထမတုတ်ကဗျမဇာလာတုတ်အယူတွေရှုပ်ထွေးပြီးတော့မှဖြစ်နေတာတကူမြတ်စွာဘုရားရှင်းပြပြီးတော့အကုန်လုံးခြုံပြီးတော့ဟောသွားတဲ့တုတ်တန်အဲ့ဒါပြီးဒုတိယတုတ်တန်သည်တာမေညဖလတုတ်လို့ခေါ်တယ်အဲ့တော့မြန်မာလိုပြန်မယ်ဆိုရင်ယဟန်ဝဲရတဲ့အကျိုးဒါကိုမေးတာအဲ့တော့သူ့ရဲ့ တုတ်တံဖြစ်ပေါ်လာပုံလေးပထမလေ့လာပြီးတော့နားထောင်ကြည့်ရအောင်ပြောမယ်ဆိုရင်ဒီနေ့ညဒီတာမညဖလားတုတ်ဟောရမယ်နာကြတော့မယ်ဆိုပြီးတော့ပထမမျက်စိထဲမှာကို mental image ထဲမှာမြင်ထားမှာကအဇာတသမင်းကြီးရဲ့နန်းတွင်းထဲမှာလှုပ်လှုပ်ရှားရှားဖြစ်နေတယ်လို့မှတ်တာနော်သူတို့မှာစီဝေးခမစီဝေးရှိတယ်မီတင်ရှိတယ် အဲ့မီတင်ကြီးတစ်ခုမှာဖြစ်ပေါ်လာတာအဲ့ဒီမီတင်ကြီးကနေပြီးတော့ပြောရင်းဆိုရင်းကနေပြီးတော့ညာချင်းညာတော့ညစီစဉ်ညာတော့ညစီစဉ်နေဆိုတာသူလိုကိုလိုထားသွားလို့ရတာမဟုတ်ဘူးမင်းကြီးတစ်ခါထွက်တလဲကျက်လားတလှေကျက်လားလေဆိုတော့တော်တော်ကြာကြာချစ်ရမယ်အကြာကြီးလောက်ရတာပဲเนาะဒီညတိုင်မင်းနဲ့ဒီညချက်ချင်းညာကြီးထွက်တယ်ဘရင်ထွက်တာလွယ်တာမဟုတ်ဘူး သူလိုကိုလိုလူမျိုးထွက်သွားလို့ကဘာမှကြာတာမဟုတ်ဘူးဘယင်ဆိုတာရန်သူပေါင်းမြောင်များစွာရှိတယ်ဒါကိုစီမံရတဲ့ security ကိုအများကြီးနော်ဒါပါတော့ဖြစ်ပေါ်လာပုံကဒီတုတ်တန်ကိုနောက်ကျောင်းပြန်ကြည့်ရင်တိတ်ပြီးတရားရဖို့လည်းကောင်းတယ်နော်ဘိမသရမင်းကြီးရဲ့ဒါတော့ဇရတမင်းဟာ ဦးဇင်းဒီတုတ်တန်ကိုဖတ်ကြည့်တဲ့အခါမှာသူ့ရဲ့ဇလန်းဖတ်ကြည့်တဲ့အခါမှာငငယ်ကတော်တော်စိုးပုံပေါက်တယ်ဒါကဦးဇင်းထင်မြင်ချက်ပြောတာစားလည်းမပါဘူးဘာဖြစ်လို့လဲဆိုပရမတစ်ချက်ကမဂရတိုင်းမှာဇောတိကတထေးကြီးကတထေးရာတို့ချိမြောက်ရတယ်ရှိကနောက်တထေးရာတို့တွေချိမြောက်ထားတာဒီနေ့ကတည်းကဆိုတော့ဘေလဂိတ်တို့လိုနေမှာပေါ့အဲ့တထေးရာတို့ချိမြောက်ပြီးသူ့ရဲ့ဗိမာန်ကြီးကိုလည်းဘုံကံကြီးလွန်းလို့ရှေးဘွားကနေ ပါလာခဲ့တဲ့ဆူတောင်းကြောင့်မလို့တရားမင်းကိုယ်တိုင်ဟောတော့ကဆိုဝိသေကြုံခိုင်းတာဝိသေကြုံနတ်သားကြားဘူးတယ်နော်ဝိသေကြုံနတ်သားဆိုတာပြိတုကနတ်သားပြောတာအေးဘသူဘာသွားလုပ်ပေးလိုက်ကွာဘာသွားလုပ်ပေးလိုက်ကွာလို့ခိုင်းတာအဇရတမင်းအဲဒီဇောတိကတထေးရဲ့ဗိမာန်ကြတော့တရားမင်းကသူကိုယ်တိုင်ဆင်းပြီးဆောက်ပေးရတာဒီဗိမာန်ကြီးမှာ ဖွင့်ပွဲမှာဗိမေသရမင်းကြီးကမတက်နိုင်ဘူးမတက်နိုင်တော့နောက်မှသူ့ရဲ့ဗိမာန်ကြီးဘလောက်ကောင်းတယ်ဆိုတဲ့အကြောင်းကလည်း တခါတည်းတိုင်းပြည်မှာအကုန်လုံးတည်သွားတယ်ပြီးတော့သူကိုနဲ့ကယရနာတွေကိုလှူတန်းပြီးတော့မှကုသိုလ်ကောင်းမှုတွေလှုပ်လာခဲ့တဲ့အခါကျတော့သူရဲ့ပြိမှန်ဖွင့်ပွဲမှာတခါယရနာတွေကိုကျဲလိုက်တာဒုစစ်လောက်တော့မြုပ်သွားတယ်တဲ့ယုံချင်းယုံမယုံချင်းနဲ့ဇာတဲ့ပါတာပြောတာဟုတ်လားဒါရှေးခေတ်တုန်းကဘုံကံပါရမီ ရှိတဲ့ပုဂ္ဂိုလ်တွေဆိုတာဝိဇ္ဇနဲ့တာမန်ပုဂ္ဂိုလ်တွေစဉ်းစားလို့မရဘူးเนาะဒါတော့အဲ့ဒီလိုမျိုးဖြစ်တော့ဘုရင်ကြီးကိုယ်တိုင်ကသိကြည့်ခြင်းတယ် အဲ့ဒီခါမှာအဲ့ဒီချိန်တုန်းကဗေမေသာရမင်းသွားကြည့်တဲ့ချိန်ခါမှာဇာတသမင်းကလေးပဲရှိသေးတယ်ဖေအေကိုလက်ပြီးလက်ကလေးဆွဲပြီးလိုက်သွားတာလိုက်သွားတော့တိရတိနေပြီကလေးဆိုမဲ့ဟိုပေါက်စားလေးမဟုတ်ဘူးနော်ခင်ဗျားတို့တွေ့မှာပေါ့ငကိုတော့ကဆိုလို့ရှိရင်ဥတန်းရွှေဝဏဒီနာတောင်သူမြေးလေးကနာဘေးနာပါတော့မဟုတ်လားလို့ဟုတ်တော့မလားအဲ့လိုနေမယ်လို့ထင်တယ်ကျုပ်မျက်စိနဲ့မြင်ကြည့်တာအဲ့ဒီတော့ဘာပြောတယ်လဲဆိုတော့အဇာတသမင်းပြောတာ ငါအဖေနဲ့နော်တဲတုံးတာပဲဘယင်ဖြစ်ပြီးတော့နော်ရင်မြစ်တဲ့နဲ့ပြည့်ရှင်မင်းဒါသူ့တိုင်းပြည်သူ့ရဲ့ subject တွေဟုတ်တော့မလားသူ့တိုင်းပြည်အောက်မှာနေကြတဲ့သူ့အောက်လက်ငယ်သားတွေသူကရေရောမြေရောအကုန်ပိုင်တာဒီနေ့ခေတ်ဆို၄ပါးပိုင်တယ်ဟုတ်တယ်မလား၄ချောင်းကလည်းဖြတ်သွားလို့မရဘူးရင်းမြစ်တဲ့နဲ့ပြည့်ရှင်မင်းလှုပ်ပြီးတော့ဘယင်လှုပ်တဲ့ပုံကောကနန်းတော်ထဲမှာသက်သားနန်းတော်နဲ့နေရတယ် ကိုအောက်မှာနေတဲ့တိုင်းသူပြည်သားတထေးကြတော့တခါတည်းလှုပ်ထားလိုက်တာဖိတ်ဖို့ကိုတောက်ဘလောက်တိဖြစ်တယ်လဲဆိုရင်ဦးဇင်းတို့သူယရနာတွေစီပြီးလှုပ်ထားတဲ့ဟာကသူ့ဗိမာန်ထဲကိုသွားတဲ့အခါကျတော့အဲ့ဒါကြီးအောက်မှာကြောက်ကြီးချင်လို့မသွားရဘူးဗိမေသာရမေမသွားရဘူးအဲ့ဒါတော့ဗိမေသာရမေကဘယင်ဖြစ်တဲ့အခါကျတော့ तू ကဘယင်ဆိုတော့ကြောက်တယ် ကြောက်တော့ဓာကြီးကိုကြောက်ကြီးကိုသူ့ကို baby trap ပါလဲ baby trap လုပ်ပြီးတော့မှဖမ်းမယ်လို့ထင်တာအဲ့တော့ကြောက်ပြီးတော့သူမသွားရဘူးတုံတုံတုံတုံဖြစ်နေတာအရှင်မင်းကြီးတဲ့အဲ့ဒါချောက်မဟုတ်ပါဘူးဖန်သားတွေနဲ့လှုပ်ထားတာဖြစ်တော့အောက်ဒီအနှစ်ကြီးရေကြီးပြီးစိမ့်နေတဲ့နေရာကိုကြည့်တယ်လို့မျိုး तू ကဖြစ်နေတာသူ့ရဲ့အိမ်မှာယရနာတွေကြောက်တယ်ဖန်သားတွေနဲ့လှုပ်ထားတာအဲ့တော့ဘင်းညက်တုံတုံတုံတုံဖြစ်လို့ तू ကိုယ်တိုင်လက်ကိုဆွဲပြီးတော့သူ့ရဲ့ဗိမာန်နဲ့ခေါ်သွားတာ အဲ့ဒီတော့တအိမ်လုံးပတ်ကြည့်လိုက်တာအကုန်လုံးယရနာတွေကြီးပဲတယ်သူ့ရဲ့မိန်းမကလည်းမြောက်ကျွန်းသူနော်နတ်တရားခေါ်လာတာအဲ့ဒါမျိုးအဲ့တော့အဲ့ဒီချိန်တုန်းကတဲလို့သူကစဉ်းစားတာငါအဖေကဘေးရင်နာဖြစ်တာနန်းတော်ကတက်သားငါရာဘေးရင်ဖြစ်ကြည့်ဟောဒီဗိမာန်ကို62ခုနှစ်ကြောက်ပါ62ခုနှစ်တုန်းကလို့တခါတည်းအလူကြီးပေးမယ်လို့တော့မထင်နဲ့သိမ့်ပလိုက်မှပြောတာနော် အများတို့ nationalize လုပ်တာဟောတော့ကလည်းရှိတယ်တိမ့်မယ်လို့ပြောတာဒါဆိုတော့သူ့စိတ်ထဲမှာသူ့ရဲ့ဒီငငယ်တုန်းကတည်းကသူ့စိတ်ကဘလို့ရှိတယ်လဲဆိုတာမထင်ရှားဘူးလားထင်ရှားတယ်အဲ့ဒီလိုမျိုးအဲ့ဒါတော့ तू ကဖအေးဟာတောတာပန်ဘုရားတကာကြောင်းတကာဖြစ်ပေမဲ့သူ့ရဲ့ဇရိုက်သူ့အတွေးခေါ်ကတမျိုးအဲ့ဒါလိုနည်းနဲ့ကြီးလာတာအဲ့ဒါကြောင့်မလို့ဘာသာရေးဘက်ကတွေးခေါ်မှုဟာအားနေတယ် ဖအေးကသောတာပန်ဘုရားတကာအကြောင်းတကာဖြစ်ပေမဲ့သူကိုယ်တိုင်ကတော့အဲ့ဒီလိုမျိုးနေတဲ့သဘောရှိတယ်။ဒါကြောင့်မလို့ဒေဝရကနေပြီးတော့မှမြတ်စွာဘုရားတောထွက်တဲ့အချိန်ကမှဗိမေသရအာဒီသုဒ္ဓရဏမင်းကြီးကနေကျန်တဲ့မင်းသားတွေပြောတယ်မင်းတို့ငါသားစစ်ကြဝရမင်းသားဖြစ်ရင်မင်းတို့ငါသားရဲ့အရှင်ကြောင့်မင်းတို့အကုန်လုံးကောင်းစားမှာကြီးပွားမှာအခုငါသားလည်းတောထွက်သွားတဲ့အခါကျတော့ငါသားရဲ့ဘေးမှာတက်ကြနွယ်သားကေဝင်မင်းမျိုးမချမ်းရဘူးရိုးရိုးအရက်သားတွေ နော်ခြံရနေတယ်ဆိုတော့မတင့်တယ်ဘူးပေါ့သူတို့ကမင်းသွေးကတိတ်ပြီးတော့မြင့်နေတယ်မင်းနားမှာမင်းမင်းသားကဖြစ်လာတဲ့ဖယားနားမှာမင်းသားတွေပဲခြံရတဲ့နေမင်းသားဘွားလာတဲ့ဘုန်းကြီးတွေပဲရှိတဲ့နေလို့ဆိုလိုတယ်ဒါတော့မင်းတို့ကောင်နဲ့ငါသားကဘုန်းကြီးဖယားဖြစ်တဲ့ခါကျတော့လိုက်ပြီးတော့မခြံရဘူးမင်းတို့လိုက်ပြီးခြံရဆိုတဲ့ခါကျတော့အဲ့ဒီမှာအာနန္ဒာတို့ထွက်ပြီးတော့လိုက်လာတယ်မင်းသား6ယောက်အဲ့ဒီမှာဘသူပါဒေဝဒတ်ပါတယ်ဒေဝဒတ်ပါတယ် ဒါတော့ငါကသူ့အတွက်ဂုံရှိဖို့တို့တကြသာကိုမင်းမျိုးကထွက်လာတဲ့ထဲမှာဘုရားသူ့ကြီးပဲနေမှာဆိုလို့အရသူ့ရတဇတ်နိုင်နေကြီးပဲဖြစ်နေလို့ locust တွေကြီးပဲဖြစ်နေလို့တို့ကလည်းခြံရံပေးရသေးတယ်ဆိုတဲ့ဟာလေးကသူ့စိတ်ထဲမှာအဲ့လိုပထမတော့သူတရားထုတ်တယ်ဇန်နေပါရရဒါပေမဲ့လက်ရရန်လက်ဝဲရန်ယာတုပြတော့သူမရဘူးဒါလည်းသူမကျင့်တတ်ဘူးနောက်ဆုံးပြောရမယ်ဆိုလို့ရှိရင်သူ့ကိုသူကမြတ်ဘုရားယာတုလိုချင်တာ ရားယာတုလိုချင်တဲ့အခါကျတော့မြတ်စွာဘုရားလုံးဝပယ်ချတယ်အဲ့ဒီမှာပြိဿထံမှာပြောခါရတဲ့အတွက်အရှက်ခွဲပြီးသူအဲ့ဒီမှာဘုရားပေါ်ညှို့ထားပြီးတော့မဖြစ်နိုင်တာတွေပြီးတောင်းဆိုတယ်နော်အဲ့ဒီကနေဇက်တက်ဇက်တက်ဘုရားကို attack လုပ်လာတာနောက်ဆုံးကြတော့ဘလောက်ထိသူကျင်ညာသလဲဆိုရင်ဂိုင်းခွဲထောင်မယ်နော်ဘုန်းကြီးတွေဒီနေ့ဆိုဥပုပ်နေဥစဉ်ဥပုပ်ပြုခဲ့ရတယ်အဲ့ဒါလိုဥပုပ်ပြုတဲ့အခါမှာဘုန်းကြီးတွေရဲ့ထုံတန်းဆင်လာသည်တိမ်ထဲမှာတပားနဲ့တပား2000တွားထက် ဝေးပြီးတော့မထိုင်ရဘူးအားလုံးနှစ်တောင်တော်အတွင်းမှာဟိုနီးနီးကပ်ကပ်ထိုင်ပြီးဥပုပ်ပြုရတယ်အဲ့ဒီလိုပြုတဲ့အခါမျိုးမှာတစ်ပါးနဲ့တစ်ပါးဒီနှစ်တောင်တော်အတွင်းမှာပဲထိုင်ရတာဖြစ်တဲ့အတွက်အပြင်ကိုထွက်လိုက်ရင်ဒီကံပြစ်သွားတယ်ဒါတော့သူကတီးတန့်ခွဲပြီးတော့လုံမယ်ဆိုတဲ့အခါကျတော့အတိဘယ်ဒီဒါခွဲထွက်သွားတယ်လို့အတိဘယ်ရှိတယ်ဒါကိုသူကပြောတဲ့အတွက်မြတ်စွာဘုရားကြားလို့ဟုတ်သလားဟုတ်တယ်သူဝန်ခံတယ်နော်အဲ့ဒီမတိုင်ခင်ကလည်းပဲအာယဟန်တွေကို တောကြောင်မှာပဲနေပါစေဆွန့်ခံစားပါစေဆိုပြီးတော့တောင်းဆိုတာ၅မျိုးလည်းတောင်းဆိုတယ်အဲ့ဒီထဲမှာလည်းပဲတက်တက်လို့စားရမယ်ဆိုတာအဲ့ဒါသူတောင်းဆိုတာပဲအဲ့တော့မဖြစ်နိုင်တာမဖြစ်နေတာတွေကိုဘုရားရဲ့ဘုရားသာလုပ်လို့ရတဲ့ဟာတွေကိုသူကတောင်းဆိုပြီးတော့အရှင်ဘုရားကတော့အသက်ကြီးပြီတဲ့အေးအေးဆေးဆေးနေပါတော့အရှင်ဘုရားရတယ်ဒီပြီးတော့လွဲပါတော့ဒီလိုတောင်းဆိုတာနော်ဟဲ့ဒေဝရမင်းအဲ့ဒါမျိုးမနဲ့တဲ့ဒါမင်းအရာမဟုတ်ဘူးလို့ပြောတာနောက်ဆုံးအခုခိုင်းခွက်ထွက်တော့မယ်ဆိုတော့မင်းအဲ့ဒါဟာမင်းအတွက်အကြီးအကျယ် ပြုပြန်ပြီးတော့ပြင်လို့မရလောက်တဲ့အပြစ်ကြီးလုံးမိမယ်ဆိုရင်ဘုရားတတိပေးတယ်ပြန်ကုစားလို့မရဘူးဒီပြင်ဒီပြင်ကကုစားလို့ရပြီမဲ့အဲ့ဒီအပြစ်ကကုစားလို့မရဘူးလို့ပြောပြီမဲ့သူမရဘူးတခါတည်းတန်ဃာတွေကိုခေါ်ထုတ်ပြီးတော့250လောက်နဲ့သာဝတိကနေပြီးတော့ဟိုးကရာဇီကျိုးဘက်မှာရှိတဲ့ဂရာတီတဆိုတာရှိတယ်ဗုဒ္ဓဂယာကနေဟိုးကမြောက်ဘက်ကိုသွား6မိုင်လောက်မှာရှိတယ် ဂယာသီတာတွေရာဇီချိုဘက်ကလိုင်းလည်းရှိတယ်အဲ့ဒီဂယာသီတာကိုထွက်လာတာခွဲထွက်သွားတဲ့ခါကျတော့မြတ်စွာဘုရားဒါရှင်သာရိပုတ္တရာနဲ့ရှင်မောကလန်ခေါ်ပြီးတော့ပြောတယ်မင်းတို့ကောင်းတွေကွာနေရစ်လိုက်တာမင်းတို့အာကိုပြီးတော့သာသနာပေါင်ရောက်လာတဲ့ရဟန်းလေးတွေမသိနားမလဲလို့ကြီးစားကုဒေဝရနောက်ကိုပါကုန်ပြီအဲ့တော့မင်းတို့ဒီတိုင်းပြတ်မထားနဲ့ဆိုပြီးတော့မှဒီမြတ်စွာဘုရားလည်းခေါ်ခိုင်းတာပေါ့လေနော် အဲ့တော့အဲ့ဒီမတိုင်ခင်နေမှာဘာတွေရှိတယ်လဲဆိုတော့အဲ့ဒီဇာလန်တွေကမှာသူဒီမြတ်စွာဘုရားကိုရဖို့အတွက်နံပါတ်1အကြံချတာအကြံပထမဆုံး plan ချတာသိပြီးတော့မှ master plan လို့ပြောရမယ်ဒါ blueprint ပဲเนาะမြတ်စွာဘုရားကို assassinate လုပ်ရမယ်ဆိုတော့သူဟာတာမန်ယဟန်တပဖြစ်နေတဲ့အတွက်ကြောင့်မလို့ဘသူလိုတယ်လဲအာနာရှင်ကိုနောက်ကလိုတယ်အာနာရှိတဲ့ပုဂ္ဂိုလ်ကိုဘက်ကထောက်ခံဖို့လိုတယ် အာနာရှိတဲ့ပုဂ္ဂိုလ်ထောက်ခံမှအာနာရှိတဲ့ပုဂ္ဂိုလ်ရဲ့ထောက်လန်းရစ်တက်လက်ဖြောင့်တက်သားဒါတွေကိုရမယ်လက်နဲ့လျှော့ဝှက်ချက်အကုန်ကိုရမယ်ဘလောက်များပိုင်တယ်လဲဆိုတာအဲ့ဒါကြောင့်မလို့ဒီအဇာတသက်ကိုခေါ်ပြီးတော့မှသူကတိမ့်တိမ့်သွင်းလိုက်တာသူကတကောကရှိတယ်အဲ့ဒီတုန်းကဒါပေမဲ့နောက်ပိုင်းမြတ်စွာဘုရားအတိုက်လုပ်ပြီးကြတဲ့လူအဲ့ဒီတကောလည်းတဖြည်းဖြည်းပျောက်သွားတယ် ဒါတော့အဲ့ဒီတကိုးရှိနေတဲ့အရှင်တုန်းကဇာတတကတည်ထားတဲ့အတွက်သူကတကိုးကြီးတာဖြစ်တဲ့အတွက်ကြောင့်သူကလည်းအဲ့ဒါကြတော့ကြောက်တယ်ဒေဝရကိုဘာပြောသလဲဆိုရင်ဟေးမင်းသားလေးမင်းအခုမှငငယ်ပဲရှိသေးတယ်ဒါတော့ဒီနှစ်ကသက်တမ်းအရာမင်းဘယင်ကိုမင်း seniority အတိုင်းသွားမယ်ဆိုရင်မင်း crown prince ဖြစ်တာမှန်တယ်အရှင်မင်းသားမှန်တယ် ဒါပေမဲ့မဲအဖေကအခုမှငငယ်ပဲရှိသေးတာပဲမဲအဖေအသက်ကြီးလို့နတ်ရွာဆံကကြမှာမင်းဘယင်ဖြစ်မယ်ဆိုရင်မင်းအသက်ကြီးနေဆိုတော့ဘယင်စည်းစိမ်နော်ကာမဂုဏ်စည်းစိမ်ခေါ်တာပေါ့နော်အာနာယာဒုမောင်မမိတ်တန်အများကြီးပဲဒါကာမဂုဏ်ခေါ်တယ်ကာမဂုဏ်စည်းစိမ်ဆိုတာလူတွေမှာငယ်ငယ်ရွယ်ရွယ်ကိုခံစားမှအရသာရှိတယ် အသက်ကြီးလို့မခံစားနိုင်တဲ့အခါကျမှဒီအာနာဒီဘာဝဒီယာတုတွေပေးလို့မင်းဘာခံစားနိုင်မှာလဲဟုတ်တယ်မဟုတ်လားသွားမစားသွားမကောင်းတဲ့အချိန်ကကြမှာအမဲသားလာကျွေးလို့လည်းမစားနိုင်တော့ဘူးတိုက်ပေါ်မတက်နေတဲ့ခါကျန်ကမှသုံးလက်တက်ကြီးနေထားလို့လည်းကိုသွားနေသေးရဲ့လားဓာတ်လေကနေတက်မှာပေါ့လို့ပြောရတယ်ချမ်းသာမှာတော့ဓာတ်လေကတက်ပေါ့အိမ်ကဟုတ်လားအေးအဲ့ဒါမျိုးသူပြောချင်တာအဲ့ဒါထောက်တာနော် ဒါတော့ကြီးလာကမှဘုံကကြီးမှလို့လည်းဘာမှမထူးဘူးဒါတော့မဲ့ဘယင်ယာရုဘယင်စီးစုံကိုငယ်ငယ်ရော်ရော်နေမဲ့ခံစားဒါတော့ကောင်းပြီရှင်ဘုရားဒီလိုဘာလို့ရမလဲမဲဖေဝတ်အာရှင်ဘုရားမဖြစ်ဘူးထင်တယ်ဒီလိုဖေမတတ်ရဘူးဟာမင်းတတ်ဆရာမလိုဘူးတဲ့မင်းတတ် तू तू ကလည်းသိတယ်အဲ့ဒါတော့သိတယ်တတ်ရင်ကန်ကြီးထိုက်မယ်ဒါတော့မင်းကိုယ်တိုင်တတ်ဆရာမလိုဘူးဒါဆိုရင်ဘလို့တတ်မလဲအစာငါခံထားလိုက်အစာငါခံချပြီးတော့ထောင်ထဲဟိုတဲ့လောက် အဲ့ဒါတော့ပထမသူပထမတတ်ဖို့လုပ်သေးတယ်နော်ဇာလန်ကတော့တော်တော်ရှည်ရှည်ပဲကြားပြပြောရင်သူ့ဖေကိုသူကိုယ်တိုင်တတ်မလို့နေကင်းကိုဓာတ်ပေါင်ကပ်ပြီးတော့မှဝင်တာ security နဲ့တွေ့လို့ဖမ်းခံရတာဘာကိစ္စလာတာလဲဆိုတော့အဲ့ဒီမှာဆက်လိုက်တဲ့အခါသူကပြောတယ်အဖေတတ်မလို့ဟာနော်အဖေတတ်မလို့ဝင်လာတာအဲ့ဒါနဲ့အမတ်တွေကစီယုံပြီးတဲ့မှာစီဝေးထန်လိုက်တာဟာဆက်လိုက်တော့ပေါ်တယ်ဘသူအကြံပေးခြင်းလဲဒေဝရဟောနောက်ကနော်နောက်ကနေပြီးတော့မှတကယ်လှုပ်ရှားမိဒေဝရဖြစ်နေတယ် ဒေဝရဖြစ်နေတဲ့အတွက်ကြောင့်မလို့စည်းဝေးထိုင်တော့ဝင်းကြီးတွေစည်းဝေးထိုင်တဲ့ခါမှာဒါဟာဘုန်းကြီးတွေကနိုင်ငံရေးတဲ့ဝင်လျှောက်တာနိုင်ငံရေးတဲ့ဝင်လျှောက်တာဖြစ်တဲ့အတွက်ဒေဝရရောအဇာတသက်ရောဘုန်းကြီးတွေရောအကုန်သက်ဒါကတစုနော်နောက်တစုကဘုန်းကြီးတွေဘာမှမဆိုင်ဘူးဒေဝရနဲ့အဇာတသက်သက်စီဒါကတစုနောက်တစုကတော့ဟာမလုံနဲ့ဘုန်းကြီးတွေလည်းမသက်နဲ့ဒေဝရလည်းမသက်နဲ့အဇာတသက်လည်းမသက်နဲ့ဘယင်ကြီးရှိတယ်ဘယင်ကြီးဆုံးဖြတ်လိမ့်မယ်ဒါကတစု သူတို့ဆုံးဖြတ်ချက်မကြလို့ဘီရင်ကြီးကိုတန်တုပ်တင်တဲ့ခါကျတော့အဲ့ဒီအခုနာကဘုန်းကြီးတွေရောအဇာတတရောဒေဝရရောတတ်စီဆိုတဲ့အုပ်စုအကုန်ယာတုတွေပြုတ်ထွက်သွားတယ်နော်အဲ့တော့ယဟန်နေကဘာမှမဆိုင်တဲ့အတွက်ယဟန်နေတော့မတတ်တင်ဘူးအဇာတတနဲ့ဒေဝရကိုတတ်တင်တယ်ဆိုတဲ့အဖွဲ့ကတော့ဒဆင့်ချ suspension လောက်ခံရတယ်ယာတုဖြုတ်ခံရတယ်မဖြုတ်ဘူးဒဆင့်နှက်ခံရတယ်အေးဘယ်သူမှမတတ်တင်ဘူးဘရင်အမိန်တိုင်းပဲတို့ ဘယင်ကြီးရဲ့အဆုံးဖြတ်တဲ့လက်ခံတဲ့နယ်ဆိုတဲ့အဖွဲ့ကယာရုတက်သွားတယ်နော်သူ့သားကိုတတ်တာမကြိုက်ဘူးအဲ့ဒီတကြောင်မလို့အဲ့ဒီမှာကိုင်းငါသားမင်းဘာတွေ့ဟုတ်တယ်လို့တယ်လို့ဆိုတော့ဘယင်ဖြစ်ချင်လို့တယ်ဟာအားလုံးကမင်းတွေ့တယ်ကြီးပဲဆိုအဲ့ဒီမှာတခါတည်းယာရုပေးလိုက်တာဘယင်လည်းဖြစ်ရောခုနကသူ့အကြံပေးချက်အတိုင်းဘယ်တော့မှမကြဘူးဖေးကြီးထောင်တဲ့ချက်ဖေးကြီးထောင်တဲ့ချက်ပြီးလို့ရှိရင်ဓာကနေတော့ခုံမတတ်ပါဘူးသူကတိုင်းကအဲ့ဒါတော့ ညှင်းပြီးတော့တတ်တဲ့အနေနဲ့အစာငတ်ခံတယ်အစာအစာဖြတ်တယ်အမေကလွဲရင်မိဖုရားကြီးပေါ့သူအမေကလွဲဘယ်သူမှမတွေ့ရဘူးဆိုတော့သူ့အမေကရင်ဘတ်ထဲအစာလေးတွေထဲထဲပြီးတော့သွားရင်တွင်ကျွေးတော့တဖြည်းဖြည်းကတေဖို့အချိန်ကရောက်တယ်မသေးဘူးဆိုတော့အဲ့မှာလှုပ်တဲ့ထောင်ဆောင်တွေကပြောတယ်မဟုတ်ဘူးမိဖုရားကြီးကရင်ဘတ်ထဲမှာအစာတွေထည့်တယ်ပြီးကျွေးနေလို့ဘယင်းကြီးကဒီတိုင်းကောင်းနေတယ်ဆိုတော့အဲ့ဒါဆိုရင်အစာမထည့်ရအစာမထည့်ရဆိုတော့စစ်တဲ့ခါသူကလည်းအဲ့ဒီတော့ရင်ဘတ်ထဲတော့မထည့်ဘူးပြဒါပေမဲ့သူစရုံးနဲ့ထည့်သွားတယ် နော်နောက်တစ်ခါကျတော့တစ်ခါဇရုံလည်းဖြေသွားရမယ်ဆိုတော့ဇရုံထည့်လို့မရအောင်နောက်တော့ဘာလုပ်လဲဆိုတော့သူကတကိုယ်လုံးကြာရနာရေချိုးအမွှေးချိန်တွေဖြစ်အောင်လုပ်ပြီးအဲ့မှာစီဥထောပတ်တဲ့ခန္ဓာကိုယ်သုံးပြီးတော့မှသွားပြီးတော့အဲ့ဒါကိုဘယင်းကြီးကရစ်တယ်ပေါ့ဗျာအရိယာဖြစ်တဲ့ကကိုကိုကိုမတတ်တတ်မသေးရဘူးစိုးစံမလောက်ရဘူးနော်ငါလိုရစ်တာမဟုတ်ဘူးကိုကိုကိုတတ်သေးတယ်မှဖြစ်အောင်လို့ရစ်တာဇလန်းကဆုံးအောင်ပြောခဲ့မှတော့ကြာမေးမှဆိုလို့အဲ့ဒါအားလုံးလည်းသိရောအဲဒါဆိုရင်လည်းမေရိုကြီးလည်းမဝင်နေတော့ပိတ်ပစ်လိုက်တာ ဒါပေမဲ့ तू ကကဲကောင်းပြီဆိုတော့ဘာမှမစားရပေမဲ့လဲထောင်ခန်းထဲမှာဇင်းညံရှောင်းပြီးနေတဲ့အခါသောတာပန်ဖြစ်တဲ့တော့သောတာပတ္တိဖလားသမဘဝင်စားပြီးဇင်းညံရှောင်းနေတော့အစားတော့မစားတော့လည်းပဲဒီသမဘရဲ့အရှင်ကြောင့်ခန္ဓာကိုယ်ကမကြဘူးဒါတော့သေတဲ့နာကိုမသေတဲ့အခါကျတော့ဘာဖြစ်လို့လဲဆိုတော့မေးတော့အော်ရှင်မင်းကြီးကအစာမစားရပေမဲ့သူ့ရဲ့ဒီဇင်းညံလျှောက်ပြီးနေတာနေပဲသူကအဲ့ဒီလိုပဲပီတိနေနဲ့စာဖြစ်နေတယ်ဆိုတော့ဒါတော့ဇင်းညံလျှောက်တဲ့ခြေထောက်ကို မလုပ်ရမလဲအဲအဲ့မှာခြေဖွားဓာခွဲပြီးတော့စားသိပ်တတ်စီဆိုတာအဲ့ဒီမှာလာတာသူရဲ့ဝဝကျွပါတာလည်းရှိတယ်ပေါ့နော်ဘုရားရှင်ပြင်တော်မှာဖဏဈေးပြီးတက်ခဲ့တဲ့ဝကျွရလည်းရှိတယ်အဲ့ဒီကလည်းပါလာတယ်မိလာပြီဒါကြောင့်ဝိပဖြစ်ပြီဆိုရင်ဘယ်သူမှလွန်စားဘုရားတော်မှာရှောင်လို့မရဘူးအဲ့ဒီကအဲ့ဒီကနေပြီးတော့မှတို့တို့ချုံပြောကြစို့အဲ့ဒီချိန်ခါမှာဘုရင်ကြီးကအဲ့ဒီခြေဖွားကိုဓာတ်နဲ့ခွဲ မွန်းတာနော်မွန်းတာမွန်းပြီးတော့အဲ့ထက်စားတွေသိပ်ပြီးတော့မှရှာမိခဲကင်ပြီးတော့လှုပ်လိုက်တဲ့အတွက်အဲ့ဒီမှာဘယင်းကြီးနဲ့ရွာဆန်းတဲ့အဲ့ဒီဘယင်းကြီးနဲ့ရွာဆန်းတဲ့အခါမှာထောင်ကနေပြီးတော့ဒီနေ့ကိစ္စကိုကြိုးလိုက်ခေါ်มาပေါ့နော် execution လုပ်တဲ့တိုက်ကနေပြီးတော့သူကိစ္စပြီးတဲ့ကြောင်းဒါကလည်းပဲဆက်တာတဲ့ခေါ်တယ်ရှေ့တုန်းကဇပင်းတွေပါပြင်ပေးတာသူကလည်းထင်လိုက်သေးတယ်အော်ဆက်တာတဲ့ကြီးလာပြီဆိုတော့ငါသားအမြင်မှန်ရပြီးတော့အမှန်ဆက်တာတဲ့ကဘာလုပ်ပေးတာလဲ ခုခေတ်နဲ့ဆိုတော့သရုံထုံးပေးတာဆပင်ဆန်ဆိုးပေးတာပေါ့ဖြူတဲ့သူတွေနော်မဲအောင်နောက်ဆပင်တွေပါပြင်ပေးတာဆက်တာတဲ့ခေါ်တယ်ဆိုတော့သူ့ကိုတတ်တတ်ရရဆပင်တွေပါလာဖိလိမ့်ပေးပြီးတော့ငါသားကတော့သဘောတရားရအတိတရားရလို့ငါ့ကိုလွတ်ဖို့လွတ်လိုက်တာထင်တယ်အလှပြင်ပေးတာလေလှပြင်စရာအဲ့ဒါလို့ထင်ပေမဲ့သူထင်တာနဲ့တခြားစီရှင်မင်းကြီးဘုရားတပည့်တော်တို့ကတော့အမိန်ဖြစ်တဲ့အတွက်ခွင့်ပြုတော်မူပါသူကတော့မလွတ်လို့သူလဲသူ့မှာအမိန်ကြီးကပါလာခဲ့တဲ့အတွက်လွတ်ရတယ်ဆိုတော့အေးမဲလုံမဲလုံဆိုပြီးတော့မှဒါ ခွင့်ပြုလိုက်တယ်လေဆိုတော့ဆတ္တတဲ့ကသူ့ဖေမေမေတာရာမင်းကြီးကိုဓာတ်တွေနဲ့မှုန်းပြီးခုနသူတက်မယ် procedure တိုင်းတက်လို့ပြီးတဲ့အခါမှာသူ report လုပ်ရတယ်ဒီမှာဘင်းကြီးနဲ့ရောဆက်ပြီအဲ့ဒီချိန်မှာပဲသူ့ရဲ့မိဖုရားကဇာတတရဲ့မိဖုရားကသားမွေးလို့သူကလည်းပဲတခါ report လုပ်ရတယ်သားတော့မွေးတဲ့အကြောင်းအဲ့ဒါကိုနန်းတော်ဆောင်နဲ့ရောက်လာတဲ့အခါကျတော့နန်းတော်ဆောင်နဲ့မှာအမတ်ကြီးတွေရှိတယ်စာကျွန်းလွာနှစ်ခုတစ်ချိန်ထဲမှာရောက်လာတယ် ဒါတော့တခုကသတင်းဆိုတခုကသတင်းကောင်းကို news and bad news ပေါ့ဟုတ်မလားဒါတော့ကိုင်းဒါတော့သတင်းမကောင်းတာနောက်မှပြောကြစို့ဆိုပြီးဆုံးဖြတ်ပြီးတော့သားကတော့မွေးတဲ့အကြောင်းကိုစပြောတယ်ပြောတဲ့အချိန်ခါမှာသူကသားမွေးတယ်ဆိုတဲ့ခါကျတော့ဖအေးရဲ့တဘာဝเนาะသားဘို့ချစ်တဲ့စိတ်ကတခါတည်းရိုးရင်းချင်စီတဲ့ထီအောင်ရောက်သွားတာ အဲ့ဒီခါမှာ तू သူ့ဖေပြေးသေးတယ်ဟာငါငွေတော့ငါလည်းငါဖေဒီလိုချစ်မှာပဲဆိုတော့အဲ့ဒါနဲ့ဒါဆိုတော့ဟာငါအဖေထောင်ထဲမှာဆိုတော့မဖြစ်ဘူးလွတ်ချီလွတ်မှာပဲဆိုပြီးတော့မှအမိန်ပေးလိုက်တဲ့ကြံရှင်မင်းကြီးတဲ့နောက်ကျသွားပြီနောက်ထပ်စာကျွန်းလောက်ကြံပါသေးတယ်ရှင်မင်းကြီးစီမှာဆိုတော့ဆက်သားလိုက်တော့အဖေကြီးနဲ့တော့ဆမ်းပြီအဲ့ဒီမှာ तू ယူကျုံမရဖြစ်တယ်သူ့အမေခေါ်မေးကြည့်လိုက်တော့ဘယ်လိုမေးလိုက်ပါလိုက်မလဲငါသားရဲ့ဆိုတော့သိကြတဲ့တိုင်း तू ခုနာပေါက်တာတော့မြို့ချတဲ့အကြောင်းတရားစီရင်ဆုံးဖြတ်နေတဲ့အချိန်ကမှာ အဲ့ဒါလိုပြောတယ်ဒါတော့ဒါကဇာလန်တွေကတော့ကြော်ကုန်ပြီပေါ့နော်ဒေဝရဘက်ကတွေကြံသေးတယ်သူဘယင်ကိုအပိုင်ကင်ပြီးတဲ့အခါမှာဘုရားကိုတတ်ဖို့ဒေဝရကအကူအညီတောင်းတဲ့နေရာတွေမှာဘာတောင်းတယ်လဲဆိုရင်နံပါတ်1ဘုရားကိုလှုပ်ကြံဖို့အတွက်မြတ်စွာဘုရားကိုလှုပ်ကြံဖို့ဘာတောင်းတယ်လဲဆိုရင်လေးသမားလက်ဖြောင့်တတ်တာတွေတောင်းတယ်နော်တီးတန့်စီလွတ်ခိုင်းတဲ့သူကျိုးပထမတစ်ယောက်လွတ်ပါနော်ဒုတိယနှစ်ယောက် တတ္တရ၄ယောက်စရုပ်ထ၈ယောက်ပင်စမ16ယောက်နော်အသီးသီးလာတာဒါတော့သူကသူ့ရဲ့စီမံချက်တိုင်းသွားမယ်မြတ်စွာဘုရားဘယ်နှမှာရှိတယ်မဲမြတ်စွာဘုရားကိုဘလို့ပြစ်ပြပြီးရင်ဘယ်ဘက်ကလမ်းကလာလမ်းကလည်းပြန်လမ်းကိုပြောပြီးသားအဲ့ဒီအပြန်လမ်းမှာနှစ်ယောက်ဆောင်မယ်နှစ်ယောက်ကတစ်ယောက်ကိုမလုပ်မှာလဲတမ်းမယ်အဲ့ဒီနှစ်ယောက်ကိုလည်းလှုပ်ပြီးရင်ဘယ်ဘက်ကလာအဲ့ဒီမှာဘယ်သူရှိမလဲ၄ယောက်ရှိမယ်အဲ့ဒီ၄ယောက်ကိုနောက်ထပ်တကဘယ်ဘက်ကလာဟောဘက်မှာ၈ယောက်ရှိမယ် အဲ့ဒီ၈ယောက်ကိုလည်းဘယ်ဘက်ကလာနောက်ထပ်ဘသူကြံသေးလဲ16ယောက်ဟောသူ့ရဲ့ case ကလိုက်လို့ရပါအောင်မလားကိုကိုဘသူခိုင်းမှန်းတော့မသိဘူးဘာလို့လောက်ခိုင်းမှန်းမသိဘူးအဝေးကြီးဖြစ်သွားပြီနော်ဒါကြောင့်မလို့လူတွေကပြောတယ်ဟောဒီနေ့ကဟောဘာခေါ်လဲဟောနာမည်ကြည့်နေတဲ့ကိုင်းရလေမာဖီးယားမာဖီးယားတွေလောက်တာဒီလိုပဲဟုတ်တော့မလားသူတို့ပြောတယ် တကူဖြစ်တော့မယ်ဆိုမက္ကဆီကိုမှာဆိုလို့ရှိရင်သူက30လောက်ကကြိုဖြတ်လိုက်တာသူတို့ရှိလောက်တော့မယ်ဆိုရင်ဒါတော့သူတို့အဲ့ဒါတွေရေးထားတယ်ဥစဉ်ဖတ်တယ်အဲ့ဒါလောက်တဲ့သူကဒီမှာဆိုရင်နံပါတ်3ကိုတည်းဖြတ်ထားပြီးပြီလိုက်လို့မရဘူးနံပါတ်4ကိုဟိုဘက်ကိုဒါတော့ဥစဉ်ပြောတော့ဒါတွေကသူတို့ကသူတို့ကိုသူတို့တော်တော်ခက်မိတယ်ထင်ပေမဲ့တို့ဖဲဟိုမှာပြီးခဲ့တဲ့2005ကဒေဂိုဒက်ကမှာလောက်ထားတာတွေ့တယ်မလားကူတယောက်ကို2ယောက်ကတတ်တယ်2ယောက်ကို4ယောက်ကတတ်တယ်4ယောက်ကို6ယောက်ကတတ်တယ်6ယောက်ကို7ယောက်ကတတ်တယ်တွေ့တယ်မလား ဒါတော့ဒီပြဿနာကဘသူကခိုင်းလို့ဘာမှမသိတော့ဘူးအကုန်ဖျောက်သွားပြီလမ်းကဒါပေမဲ့အဲ့ဒါတွေမြတ်စွာဘုရားအကုန်သူလာမယ်တီတော့အကုန်လုံးဟောတာအကုန်လုံးသောတာပန်နဲ့ဖြစ်ကုန်တာနော်အဲ့ဒီတော့မအောင်တဲ့အခါမှာအဲ့ဒါမှသူကမကျင်တတ်ပြန်ဒါဟာလူတွေကိုလှက်လိုက်တဲ့အတွက်လူကလူလိုသိတဲ့အတွက်မြတ်စွာဘုရားခေါ်တရားလို့လို့ကြွတ်သွားတာနောက်တော့ကကြလူမခိုင်းတော့ဘူးဘသူခိုင်းမလဲဆင်ခိုင်းမှာပေါ့နာလာကလေးဆင်ရှိတယ်လေတိလိ္ဆာနားမလဲဘူးလေ အဲ့တော့ဆင်တခါငါပြန်ဆင်ခိုင်းလွတ်လိုက်တော့အဲ့ဒါဆင်တင်းကိုအရစ်တက်ခိုင်းပြီးတော့မှဟေးသိတယ်မို့လားငါငါဘာလဲဆိုတာသိတယ်မို့လားအာသိပါရရှင်ဘုရားသိပါရရှင်ဘုရားဆိုတော့ဦးဇင်းတို့ပြိဿနားလေရောပေါ့ तू ကဘသူအကိုကိုကံဖြစ်သွားပြီလေဘယ်မင်းဆရာဖြစ်သွားပြီဘသူလဲဒေဝရတ်ဆိုတော့ငါကမင်းဆရာဖြစ်နေပြီဘရင်ရဲ့ဆရာဆိုတော့မင်းတို့တို့တွေယာရုတက်အောင်လဲငါလုပ်ပေးနေတယ်မင်းတို့တို့တွေယာရုကြအောင်လဲငါလုပ်ပေးနေတယ် ဒါတော့မင်းယာရုတက်ချင်တယ်ဆိုငါခိုင်းတဲ့အတိုင်းလုပ်ဆိုတော့အရက်ကိုတစ်နေ့ဘယ်နဲ့အဲဆင်ကို16အိုးတိုက်ထားနေ32အိုးလောက်နှစ်ဆတိုးတိုက်လိုက်တာဆင်ကြီးကလည်းမူးရောအဲ့ဒါပြီးတော့မြတ်စွာဘုရားလာမယ်လမ်းကိုနော် ကြိုပြီးတော့မှမြို့အထွက်မှာတခါတည်းအဲ့ဒီဆင်ကြီးနဲ့တိုက်ခိုင်းတာမြတ်စွာဘုရားလည်းအဲ့ဒီနဲ့ဒါလုပ်မယ်ဆိုတော့သူပလန်လောက်ထားတာအကုန်သိတယ်ဟေးဟောဒီရာဇီကျော်ထဲမှာရှိတဲ့ရာနေအကုန်လုံးတင်းနေအကုန်စုစုပြီးငါနောက်ကလိုက်ခဲ့ခေါ်တာ နော်အဲ့တော့မြတ်စွာဘုရားတန်ခါတန်းကြီးနဲ့တန်းစီကြွလာတဲ့အချိန်ကမှဆင်းကိုတခါတည်းအရက်ကလည်းမူတယ်အဲ့ဒီမှာချွန်နေနဲ့လှမ်းနေနဲ့ဓာတ်နေနဲ့ခုတ်ထည့်ပြီးတော့လွတ်လိုက်တာမြတ်စွာဘုရားတန်ခါတန်းကြီးနဲ့လာတဲ့ခါမှာဆင်ကြီးကနမောင်းကြီးမြောက်ပြီးတော့အစွဲနဲ့ဟိုရန့်ဒီရန့်လမ်းဘေးမှာရှိတဲ့လူတွေလည်းထိုးမဲ့လောက်တော့မြတ်စွာဘုရားနေဟေးမင်းကိုလွတ်လိုက်တာငါအသက်ဖို့လွတ်လိုက်တာငါရှိတန်းလားနော်အဲ့ဒီမှာနမောင်းကြီးထောင်းပြီးတော့ အစိုးကြီးနဲ့ထိုးမယ်ဆိုတဲ့ပုံလာတဲ့ခါကျတော့ဟာမြတ်စွာဘုရားဒီအတိုင်းတော့မဖြစ်ဘူးဆိုပြီးတော့သူနာနောက်ကကန့်နေတယ်ရှင်သာတိပုတ္တရာတပည့်တော်ဒီကိစ္စကိုကြည်ရှင်းမရစေဘုရားဟဲ့ရှင်သာတိပုတ္တရာမင်းအတားနေနော်ဟာနောက်ကရန်နေတန်းစီလျှောက်တာဘာမှလက်မခံဘူးမြတ်စွာဘုရားမင်းတို့နေရာမင်းတို့နေမင်းတို့အတားနေနောက်ဆုံးကျတော့အာနန္ဒမရတော့ဘယ်ရဟန္တာမှလျှောက်လို့လည်းမရတော့ဆိုတော့ငါကအခုအလုတ်ကျွေးအတန်းတန်းဖြစ်နေတယ်ငါဘာဘာလေးနဲ့ဒီလိုဖြစ်တာတော့မဖြစ်သင့်ဘူးဖြစ်ရင်လည်းငါကအရင်သိပြီးမှဖြစ်ရမယ်ဆိုပြီးတော့ ရှေ့ကနေဝင်ရက်တာမြတ်စွာဘုရားဟဲ့အာနန္ဒာမင်းနောက်ကိုဆုံနေမရဘူးနော်အာနန္ဒာဟာတသက်လုံးမြတ်စွာဘုရားစကားကိုနားထောင်မယ်အဲ့ဒီတစ်ချက်နားမထောင်ဘူးအဲ့ဒါမှတ်ထားမြတ်စွာဘုရား၃ချိန်တိတိပြောတယ်ဘယ်နှချိန်လဲ၃ချိန်ဟဲ့အာနန္ဒာမင်းနောက်မှသွားနေမနေဘူးနှစ်ချိန်ထပ်ပြောတယ်မနေဘူး၃ချိန်ထပ်ပြောတယ်မနေဘူးရှေ့ကရက်နေတာစွတ်ပေရက်နေမြတ်စွာဘုရားနော်သူကအတန်းတန်ဖြစ်နေတဲ့အတွက်ကြောင့်မလို့ तू ဘာဘာလေးနဲ့ဖြစ်တယ်ဆို तू ကဲ့ရဲ့စရာလည်းဖြစ်မယ်ဒါကြောင့် तू ဒါလည်းဖြစ်မယ်ကာလို့မြတ်စွာဘုရားလည်းအထိမခံနိုင်တာဖြစ်တဲ့အတွက်အာနန္ဒကရှေ့ရထွက်ရတယ်ဒါပေမဲ့မြတ်စွာဘုရားရဲ့ဘုရားတို့မြေဒီမှာသူတစ်ပါးလှုပ်ကြံလို့သေးတယ်ဆိုတာမှမရှိပဲပြိဋိဘံဆန်းတယ်ဆိုတာမရှိဘူးဒါပေမဲ့အာနန္ဒကသောတာပန်ပဲရှိသေးတဲ့အခါကျတော့ तू ကပူပန်တတ်တယ်နော်အဲ့ဒါကြောင့်ရှေ့ရထွက်ရတာပြောမရတယ်နဲ့သုံးခါတိတိဘုရားသုံးခါပဲပြောတယ်သုံးခါမရတယ်နဲ့သူ့တကိုးနဲ့နောက်ကိုတခါတည်းပို့လိုက်တာ နောက်ရောက်ပါတယ်အဲ့ကြမှာနော်အဲ့ဒါတော့မြတ်စွာဘုရားနဲ့လည်းရောက်တော့မြတ်စွာဘုရားကစစ်ကြဝဠာအနန္တဖြန့်ပြီးတော့မှပို့လွတ်နေတဲ့မေတ္တာဓာတ်ကိုအကုန်လုံးစုပြီးတော့မှဟောဒီဆင်ကြီးပုံကိုပို့လိုက်တဲ့အတွက်ဆင်ကြီးအနာလည်းရောက်ရော့နော်ဦးဇင်းတို့မျက်စိထဲမှာမြင်ရရင်တော့အရှင်သခင်နဲ့အကြာကြီးခွဲနေရတဲ့ခွေးလေးတွေအရှင်နဲ့တွင်ဘလို့လာလဲဟာဝန်တာအာရပြည့်6တွေပြည့်ပါရင်အဲ့ဒီပုံစံမျိုး မြတ်စွာဘုရားကိုအမြင့်တဲ့အမှုတွေပြေးပြီးတော့ခြေထောက်ကြီးလမောင်းနဲ့ခွေးပတ်ပြီးတော့ဥရတိုက်တာအဲ့ဒါမျိုးလာတာဆိုတော့ဒေဝရရဲ့အကျံကဘာမှမအောင်မြင်မြန်ဘူးအဲ့ဒီမှာအဲ့ဒီစင်ကြီးလည်းပဲနာလာဂရိစင်ဆိုတာကအဲ့ဒီမှာနော်သူမူရင်းကနာလာဂရိစင်တဲ့ဒါပေမဲ့အဲ့ဒီနေ့ကစပြီးတော့မြတ်စွာဘုရားတရားဟောလိုက်တဲ့အခါမှာအေးမင်းနော်ဒီသူတို့ ဒီအဲဆင်းကြီးကြောင့်တော့ထားပါတော့နော်ဒီမတတ်ဖို့မဖြတ်ဖို့အကြောင်းကိုမြတ်စွာဘုရားတရားဟောလိုက်တဲ့အချိန်ကမှဆင်းကြီးအကျွတ်တရားရသွားတယ်နော်အကျွတ်တရားရသွားအကျွတ်တရားရတဲ့တကြောင့်အဲ့ဒီနေ့ကစလိန်ပါလို့အဲ့ဒီပွဲမှာပဲလူတွေကလာတဲ့ကြည့်တဲ့လူတွေကသူတို့ပါလာတဲ့လက်ဝဲယတနာတွေကိုဖြန့်ပြီးတော့တခါတယ်နော်အကုန်ဟိုပေါက်ပေါက်ကျဲတယ်လို့ကျဲရတာထောမနာပြူတာပေါ့နော်အဲလူတွေဆိုတော့ဒီနေ့ကသဘောကျရင်ပါလဲ standing ovation ပေးသလိုပဲနော်ရှိသမျှပါလာတဲ့ဟာတွေယတနာတွေပုံလို့ အဲ့ဒီမှာယရဏစင်ကြီးရဲ့လို့နာမည်ဖြစ်သွားတာနော်အဲ့တော့ဒါပေမဲ့သူပြန်သွားတဲ့ခါကျတော့မြတ်စွာဘုရားတကူတော်နဲ့ယရဏပိုင်ရှင်တွေရှိကိုအကုန်လုံးသူ့ဘာသာသူပြန်သွားပါသေးဆိုတော့ယရဏလည်းအကုန်လုံးအဲ့လက်ထဲပြန်ရောက်သွားတယ်နော်ဆိုတော့အဓိကကတော့ဒီဘွဲမှာလည်းဒေဝရကရှုံးတယ်အဲ့ဒီလိုမျိုးအရှုံးနေနေကြီးပဲရင်ဆိုင်လာတာနောက်ဆုံးအခုနပြောတဲ့ဆင်းလူတွေကိုသူကိုယ်တိုင်ကလည်းပထမတောင်းဆိုမှုတွေအမျိုးမျိုးနဲ့ attack လုပ်တယ် ပြီးတော့မှလေးသမားတွေလှုပ်ပြီးတော့လည်းမြတ်စွာဘုရားကိုလှုပ်ကြံခိုင်းတယ်နာလာဂတိဆင်ကိုလည်းခိုင်းတယ်ကိုင်ဘသူမှမရငါလှုပ်မယ်ဆိုတော့မြတ်စွာဘုရားကိစုကုတ်တောင်အရိပ်မှာစဉ္ညာလျှောက်တုံးသူအဲ့ဒီမှာနောက်ဆုံးကြောက်တုံးတွေချတာနော်ကြောက်တုံးတွေချတယ်ကြောက်တုံးတွေချလို့မြတ်စွာဘုရားကိုအဲကြောက်ဆိုင်ရင်တစ်ခုကနေပြီးတော့ကြောက်တုံးကလမ်းဖတ်လိုက်တဲ့အခါမှာဒီလိုညက်သွားတယ်အဲ့ဒီအခဲလေးကလွန်ဆင်းပြီးတော့မြတ်စွာဘုရားခြေမမှာသွေးကြည်ဥသွားတယ်အဲ့ဒီအချိန်ကမှမြတ်စွာဘုရားကိုရဟန်းတွေအကုန်ဝိုင်းထမ်းလာပြီးတော့ မတ္တကုတ်စီဥယင်ဆိုတာရှိတယ်အဇာတတဘယင်ဖအေကိုတတ်မယ်လို့ဟူရတယ်ဘေရင်ဆရာတဲ့ပြောတဲ့အခါမှာဝေရီမီဘုရားကြီးကငါသားဘယင်ကိုမတတ်စီရဘူးဆိုပြီးတော့အဲ့ဒီဥယင်တွေကိုလာလာပြီးတော့ဘိုက်ကိုနှိပ်တာဒီနေ့ကိဆိုလို့ရှိရင် abortion လုပ်တာမတ္တဆိုတာနှိပ်တာကုတ်စီရဝမ်းဝမ်းကိုနှိပ်တယ်ဆိုတော့ဖြစ်ချတာမဟုတ်လားအဲ့ဒါနဲ့နောက်ပိုင်းကျတော့ဥယင်နာမည်ပြောက်ပြီးတော့မတ္တကုတ်စီဥယင်တဲ့ ဘောရှင်လုပ်တဲ့ဥယျာဉ်လည်းနာမည်ကြီးတယ်အဲ့ဒါနဲ့အဲ့ဒီဥယျာဉ်မှာဒါနဲ့ငါ့ကိုဇီဝကဥယျာဉ်ကိုပို့ဆိုတော့ဇီဝကဥယျာဉ်ကဇီဝကအကြောင်းရှိတယ်အဲ့ဒီမှာမြတ်စွာဘုရားဇီဝကစေတင်ပြီးကုတယ်နော်ထားပါတော့ရှေ့ကိုဆက်သွားကြစို့ဇာလန်ကအရှိကြီးပဲအဲ့တော့မြတ်စွာဘုရားရှင်နဲ့နောက်ဆုံးတန်ခါသင်ခွဲပြီးတော့ဂရာတိတကိုသွားတဲ့အချိန်ကမှရှင်သာရိပုတ္တရာနဲ့ရှင်မောကလန်ကအဲ့ဒီနေ့ညလိုက်သွားတယ်လိုက်သွားပြီလို့ သူကဖះလိုပဲဖះပြောတဲ့စကားလုံးဖះလေတန်တိုင်းနဲ့ဩဘေးကလူတွေကသူ့ရဲ့နောက်ကကောကာလိကဆိုတော့သူ့ရဲ့လက်ထောက်ကြီးအဝေးကနေလာတာမြင်တယ်ရှင်သာရိပုတ္တရာနဲ့ရှင်မောက္ကလန်လာတဲ့ခါကျတော့အာသူတို့လက်မခံနဲ့သူတို့အမတမာယာများတာဘလို့ဖြစ်တယ်ညာလို့ဖြစ်တယ်ကိစ္စမရှိပါဘူးမဲ့မပူနဲ့တဲ့ရှင်သာရိပုတ္တရာနဲ့မောက္ကလန်လည်းပဲငါတရားသဘောကျလို့လိုက်လာရတာသူတို့ငါတက်ပဲပဲဖြစ်လိမ့်မယ်ဆိုတာမျိုးဒါပေမဲ့သူ့ရဲ့လက်ထောက်ကြီးကသဘောမကျဘူးကောကာလိကနော်သူ့လက်ထောက်၃ပါးရှိတယ်အဲ့တော့ညသက်ကောင်လောက်ကျတော့မြတ်စွာဘုရားကဟိုး ဒီဒုက္ခရစီတာကျင့်တော့6နှစ်ကျင့်တဲ့သူဘာထံဘာဒန်ထိထားတာရှိလဲ6နှစ်တိတိတရားထုတ်ရတယ်မြတ်စွာဘုရားမှာတခုထိထားတာရှိတယ်ဘာရှိလဲအဲတော်သေးတယ်တရားထိုင်မှမြတ်လို့ခါနာတဲ့ဒန်ရှိတယ်မြတ်စွာဘုရားကြာကြာတရားမောင်းတယ်တခါတလေမှာအဲ့တော့တရားဟောတာကြာမြတ်စွာဘုရားတဝက်လောက်မှရပြီခိုင်းခြေသားသာတိပုတ္တရာမင်းမဆေဟောလိုက်ဟေးခြေသားအနန္ဒမင်းမဆေဟောလိုက်လို့မြတ်စွာဘုရားအဲ့ဒါလိုလေးခိုင်းတာရှိတယ်ဘုရားခါနာထားတဲ့အချိန်မှာ သူကလည်းအဲ့ဒီတိုင်းပဲနော်ကိုင်းချစ်သားငါရှင်ဒါရိပုတ္တရာမင်းမဆေဟောလိုက်ငါတော့ကြောဆန်တော့မယ်တဲ့နော်အဲ့ဒါလို့ဆိုတော့မြတ်စွာဘုရားဝရင်ကရှင်သာရိပုတ္တရာပလင်ပေါ်တဲ့ဟောအခုနကဗာမတိညာမတိပုထုဇဉ်ဘွားနဲ့ပါလာတဲ့ယဟန်တွေကိုတညာလုံးဟောလိုက်တာတခါတည်းသောတာပန်နေဖြစ်သွားတယ်နောက်တနေ့မလဲမိုးလင်းတော့သူတို့တာဝကာကြီးနှစ်ပါးရဲ့ဇန်နေနဲ့တခါတည်းမြတ်စွာဘုရားရှိကိုပြန်ခေါ်သွားတာမအဲ့ဒီမှာမနေ့မိုးလင်းလို့ကြည့်လိုက်တော့တဘာမှမကြံတော့အခုနက မလက်မခံပါနဲ့ပြန်လွှတ်လိုက်ပါလို့ပြောတာကိုအဲဒါကိုဆိုပြတော့ကော့ကာလီကာကနော်တခါတည်းသူ့ဆရာသူကြည့်လိုက်တော့အဲ့ရထဲမှာခေါ်ခေါ်နဲ့ဟောက်တော့ဖြစ်တယ်ဒီဝရကနော်ဟမ်သူ့ကိုကိုသူဖះလို့တော့ပြောတယ်ဖះဖြစ်ပြီးတော့ဒါတော့အဲ့ရကောင်းလားဆိုအဲ့မှာဒူးနဲ့ဝင်တိုက်တာဒူးနဲ့ဝင်တိုက်တော့အဲ့ဒီမှာရင်ဘတ်တွေအထိခံလို့သွေးတွေထွက်တာသွေးတွေထွက်တာနော်အဲ့ဒါတော့သူကလည်းနည်းနည်းအသက်ကြီးလာပြီ ဒါတော့မြတ်စွာဘုရားကြီးကိုဖူးကျင်တယ်ဆိုတဲ့စိတ်ကဖြစ်လို့ကြံတဲ့သူတပည့်ရဟန်းတွေကိုထမ်းစဉ်ကြီးနဲ့ခရာတိတရာဇီဂျိုဘက်ကနေတာဝတိအဝေးကြီးအဲ့ဒါကိုဟောတဲ့ကဒီမြတ်စွာဘုရားရှိကိုဖူးဖို့လာတာကြော့လာတာဘုရားပြောတယ်နော်ဒေဝရတ်ဒီဒီဘက်ဒီတေတဲ့ငါ့ကိုမဖူးနိုင်တော့ဘူးတဲ့ဒါပေမဲ့ဒေဝရတ်ကတန်းဒီလိုထမ်းစင်ကြီးနေလာတော့ဆိုဘယ်နာကိုရောက်ဘယ်နာရောက်ပြီးတော့တရင်တွေရောက်နေတဲ့ခါကျတော့ဘုရားတို့မြည်ဒီမှာလည်းပဲ စကားလွဲတယ်ဆိုတာမရှိဘူးအတုဇာဝဇနာပုဒ္ဒါစကားနှစ်ခွမပြောဘူးဧကန်တဝဇနာစကားတစ်ခွမပြောတယ်ဒါပေမဲ့နောက်ဆုံးနော်ဘယ်ထိရောက်လာလဲဆိုဇေရွင်ကျောင်းကြီးပြင်မှာရေကန်ကြီးရှိတယ်အခုဘုရားကူသွားတဲ့လူတွေသိလိမ့်မယ်အဲ့ဒီရေကန်ကြီးနဲ့ကိုရောက်နေပြီဒါတော့သူကသွေးတွေထွက်ထားတာကိုဒီတိုင်းကြီးတွေတော့ငါဘုရားမဖူးချင်ဘူးမကြော့ချင်ဘူးဆိုသူ့ကိုယ်သူရေလေးတန်းစင်ဖို့အတွက်ရေအဲ့ဒီမှာကန်နဲ့ဆင်းလိုက်တာအဲ့ဒီမှာမြင်မျိုးတာ အဲ့ဒီတော့အခုဘာဖြစ်သွားပြီလဲဆိုရင်ဇာလန်ချုံလိုက်ကြစို့ဒေဝရမြင်မျိုးလို့ပြန်နမူလိုက်ကြစို့ဟုတ်လားအဲ့ဒီတော့ဘသူကြံခဲ့သေးလဲနောက်တစ်ယောက်ကအဲဇာရတကြံတယ်ဇာရတကြံတယ်အခုမှဇာလန်စားမှာနာယစီနေနော်အဇာရတကဒေဝရအဲ့ဒီလိုဖြစ်တိုင်းဖြစ်တိုင်းဖြစ်တိုင်းမှာဒီကိစ္စတွေကဘသူပါနေတာလဲဆို तू မပါဘူးလားနော်နာလာဂရိဆင်လွတ်တာလဲ तू ပါတာပဲ လေးသမားတွေလွတ်တာသူပါတာပဲကဲဒါတော့နောက်ဆုံးအဲ့သူပါပြီးတော့မှလောက်ခဲ့တဲ့ဒီ assassination ကိစ္စကြီးကသူ့ဆရာဖြစ်တဲ့ဒေဝဒတ်မြင်းမျိုးသွားပြီးဒုတိယဘသူလည်းပဲကြံတော့လဲအာအဲ့ဒီမှာဒုက္ခကစတော့တာဒုက္ခစတော့တာပဲဒီမှာအကြီးကျယ်တစ်ခါလဲနော်ဒါတော့ဘာဖြစ်လာလဲဆိုတဲ့ခါကျတော့သူခြောက်ချားမှုတွေဖြစ်ပြီးတဲ့ခါကျတော့ဒေဝရပြန်တော်မူရတာဒီ မြေမျိုးလို့ပြန်တော်မူတာဖြစ်တဲ့တည်းသူမြေကြီးကိုလည်းမဆင်းရဲတော့ဘူးမြေကြီးပြင်မဆင်းရဲတော့ဘူးညအိတ်တော့လည်းမပြောတော့ဘူးအဲ့ဒီမှာပြဿနာတွေလာပြီသူသိတယ်နော်ဖအေကိုလည်းတတ်လိုက်မိပြီသူဖေသည်ဖအေဆိုတဲ့ဂုံကတပါသောတာပန်ဖြစ်တဲ့အတွက်အရိယာဆိုတဲ့ဂုံကလည်းတပါကင်ကြီးစားတတ်တာမှရိုးရိုးမဟုတ်ဘူးခြေတော့ကိုဓာတ်နဲ့မှုန်းပြီးတော့တတ်တာပြီးတော့လောကထွတ်တာမြတ်စွာဘုရားကိုသူကိုယ်တိုင်ပို့လိုက်တဲ့လေသမား သူကိုယ်တိုင်အခွင့်ပြုလိုက်တဲ့ဆင်ကဲဘုရားကိုလည်းလောက်ကြမှုမကြံဘူးလားဟာငါတော့ငါလည်းတော့ဘယ်တော့ရောက်မလဲဆိုအဲ့ဒီမှာစားလို့လည်းမပြောဘူးဘယင်နေစားတဲ့ကာကာမဂုဏ်ဟာလားဘယင်နေရဲ့စီးစိမ်ခံစားမှုဟာသူ့ရဲ့ရှိသမျှဘယင်စီးစိမ်မိဖုရားစီးစိမ်သာသမီစီးစိမ်အာနာစီးစိမ်ပါဝါစီးစိမ်အကုန်လုံးဒီဘာမှသူခံစားလို့မရတော့အာနာတိဟူသောအကြောင်းကြောင့်အဖေကိုတတ်တယ် အဲ့ဒီတော့အဲ့ဒီချိန်ကစားပြီးတော့ညာကလေးအိတ်မယ်လို့ဆိုရင်လှန်ပေါင်းအစင်းတရားလောက်နဲ့မျိုးလုံးတွေကိုထိုးသလိုခံစားရတာအာဟိုးဝဝထအောအဲ့တော့ဘေးနားမှာရှိတဲ့အမကြီးတဲ့ခါဟာရှင်ဗျာအရှင်မင်းကြီးဘာဖြစ်လို့လဲဘာဖြစ်လို့လဲဆိုတော့ဟာငါ့ကိုဘသူတွေဘာလုပ်နေလဲဘာမှလည်းမရှိပါဘူးအရှင်မင်းကြီးဆိုတော့သူကိုယ်တိုင်ပဲအယူဖြစ်နေသူဘာသာသူနေခင်းကြောင်တော့ကြီးရင်ကနေပြီးတော့မှကြည်နေတဲ့အယုတ်တွေမမြင်မဲ့မျက်စိထဲမှာရှိနေတဲ့အယုတ်တွေပေါ်လာပြီးတော့ကြောက်စရာကောင်းတဲ့အာဟုကြီးတွေလည်းဝင်လာ gain နေလဲနေလို့မဖြစ်ညလဲ အဲ့လိုမဖြစ်ဘူးအဲ့ဒီကစသူ့ကိုနှိမ့်စစ်လိုက်တာနှိမ့်စစ်လိုက်တာဘာအာယုံကမှသူ့ကိုစိတ်ပြအောင်မတတ်နိုင်ဘူးအဲ့ဒါနဲ့ကိုင်းဒါဆိုရရာဇဝင်မျိုးတဲ့နာမည်ကြီးတဲ့နော်ဂိုင်းဆရာကြီးတွေကိုသွားတယ်ဒါတော့သူသိကျင်တဲ့ကိစ္စက what is the benefit of being a monk ပြောရမယ်ဆိုရင်ယဟန်ဝတ်မယ်ဆိုရင်နော်ဘာအကျိုးရှိတယ်လဲဆိုတဲ့ question သူမေးတာလူဘဝနဲ့သူနေလို့မပြောတော့တော့ ငါဘုန်းကြီးလေးများဝဲ့ရဲ့တက်တာလည်းမလားမသိဘူးလို့တွေးပုံပေါက်ပါတယ်ဒါကတပိုင်းပေါ့နော်ဒါတော့သူသွားမိတယ်ပူရဏကတ္တပဆရာကြီးမက္ခလိခောတာလဆရာကြီးအဇိရကေသကပလဆရာကြီးနော်သူတို့ဆရာကြီးတွေရှိတယ်ဦးဇင်းဒီစောစောပိုင်းတုန်းကသင်ခဲ့ပြီပြီလေဒိဋ္ဌိဆရာကြီး6ယောက်ကြောင်းဦးဇင်းနော်အဲ့တော့ तू မေးတာက तू သိကျင်တာကယဟန်ဝိယင်ဘာအကျိုးရှိတယ်လဲ ဒါသူ့ရဲ့ question ဒါပေမဲ့စောစောတော့ကဦးဇင်းဟိုတော့ကပြောခဲ့တာရှိတယ်ဘယင်းတို့မြည်ဒီမှာမေးတဲ့ question တဲ့တယ်မဖြစ်ပဲမှားဖြစ်ရင်လည်းတတ်ချင်တတ်ပြလို့ရတယ်ကြိုက်လို့စုတော့ဘေးချင်းလည်းပြေးလို့ရတယ်သူတို့အထင်ကြီးကြတာသူတို့ကိုသူတို့လည်းဘုရားလိုကြင်ညာတာဒီဒိဋ္ဌိဆရာကြီး6ောက်ကဒါတော့မေးပေမဲ့သူမေးတဲ့အမေနဲ့ဟိုကဖြေတာနဲ့မကိုက်ဘူးဘယ်ကိုက်မလဲသူတို့ဒီဟာမှမသိတော့ မသိတော့သူတို့သိတဲ့သူတို့ရဲ့ဝါဒတွေကြီးပဲရှောက်ပြောတယ်အဲ့ဒါနဲ့မဲငါငါလို့ငါအာနာရှိတဲ့လှုပ်လို့မဖြစ်သေးပါဘူးဘယင်ဖြစ်ပြီးအနိုင်ကျင့်နေဖြစ်လိမ့်မယ်ဆိုပြီးတော့သူကတိပြင်ဘာသာလည်းဖြစ်နေတဲ့အတွက်ဘာမှမလုပ်ပဲတိခံပြီးပြန်လာအဲ့ဒါနဲ့မေးလိုက်တာဒိဋ္ဌိဆရာကြီး6ယောက်စီယောက်ဒါလည်းသူစိတ်ကဖြေစေရမရဘူးစိတ်နှလုံးမအေးဘူးမအေးတော့အဲ့ဒီလိုနဲ့နေလာတယ်နေလာတဲ့အခါကျတော့ကြံနာကဘယ်သူပဲရှိတော့တယ်လဲဆိုသူ့အဖေလက်ထက်တုန်းကဒီလိုတစ်တော်ရှင်ယာတုနဲ့နေလာတယ်တမားတော်ကြီးဇီဝက ရှိတယ်ခုနကစောစောတော့ကဦးဇင်းတို့ခြေခံတာဘယ်ထက်မှလဲနန်းတွင်းထဲမှာမီတင်ရှိတယ်ဟုတ်တော့မလားနန်းတွင်းထဲကမီတင်ကိုပြန်သွားဒါတော့ဒီညတော့သူတို့ဘာတွေကမြို့ထဲမှာကြက်ကြီးကနှစ်ခါပွဲကြီးလှဲ့လိုက်တာစီစီကားကသူကတော့ပြောနေရလားသူများပြောလို့မပြောနိုင်ကျန်တော့ခမရတို့ဘာသာခမရတို့ဆိုတော့လားအကြမ်းမိုင်းပြီးတော့အဲ့လိုနေတဲ့ခါကျတော့ဇီဝကကိုတက်ရိုက်ကြည့်ရလဲသူကမမေးရဲဘူးဘာဖြစ်လို့လဲ အဖေတတ်တဲ့ဘယံဖះကိုတတ်ဖို့လွတ်ထားတဲ့လူဇီဝကကဖះတကကြောင်းတကသူတို့နှစ်ခုတူရဲ့လားမတူသူတို့ဘဝဖြတ်သန်းရပုံချင်းမတူတဲ့ခါကျတော့ငါဖះရှိသွားခြင်းနဲ့ကွာလို့လည်း तू မပြောရ तू ကို तू ကလည်းလူဆိုးစင်းဝင်နေပြီ black list ထဲမှာရောက်နေပြီလေဟုတ်တယ်မလားရောက်နေပြီဆိုတော့ तू ကပြောတယ်အေးဒီလောက်စီးနေမြူတိန်သူတွေမိကိုညင်မျိုး၅ဝကင်းစင်ပါတယ်ဒီလိုတစောင်းမုံလာပြည့်နေညမှာ ဘယ်ကဲ့သို့သောယဟန်ပညာရှင်တွေကိုတမနာပြမနာယသိတွေယဟန်နေရှိကိုချင်းကပ်ရရင်ကောင်းပါမလဲလို့သူကဒီလိုလေးညီးတာညီးတဲ့ခါကျတော့သူတို့ရဲ့ဒီ meeting ထဲမှာပေါ့ဗျာပြောရမယ်ဆိုလို့ကျွန်တော်တို့ရဲ့ administration အဖွဲ့ထဲမှာအုပ်ချုပ်တဲ့အစိုးရအဖွဲ့ထဲမှာဘာသာပေါင်းစုံပါတယ်ပြောကြပါစို့ဒီနေ့ခင်နေပြောရင်ဘာဖြစ်လဲလဲဆိုရင်ဒိဋ္ဌိဆရာကြီး6ယောက်ရဲ့တပည့်တွေကတခါတည်း သူ့ဆရာဘလို့တော်ကြောင်းဘလို့ကောင်းကြောင်းသွားမယ်ဆိုလို့ရှိရင်အရှင်မင်းကြီးရဲ့တောကတွေသတိညစ်ထားတွေဘာဖြစ်တာတွေညာဖြစ်တာတွေပြောင်းနေပါတယ်ဆိုတဲ့အကြောင်းသူက refer လုပ်တာပေါ့ဗျာနော်တကယ်လို့ဘယင်ကြီးကသွားခဲ့မယ်ဆိုလို့ရှိရင်လည်းပဲဘယင်ကြီးကသဘောကျရင်သူနန်းတွင်းတော့သူယာရုတက်မယ်ဟုတ်တော့မဟုတ်လားဒီလိုရှိတယ်ဒါကြောင့်ဟာပြောလိုက်ကြတာပူရဏကတပရဲ့တပည့်ကလည်းပြောတယ်မေဂလိကောသလတပည့်ကလည်းပြောတယ်ဇိတကေတကပလတပည့်ကလည်းပြောတယ်ဘဂုရကိစ္ဆနာတပည့်ကလည်းပြောတယ်နိဂဒရဲ့တပည့်ကလည်းပြောတယ်နော် သင်္ဆေယဗေလတဗုဒ္ဓတပည့်လည်းပြောတယ်ဒါပေမဲ့သူ့ဆရာကြီးတွေသူတို့ပြောတဲ့ဟာကအမှန်ဒေဝရသိပြီးသားအပေါ့ဟောတဲ့ကအဇာတတပြင်သိပြီးသားဟေးမင်းတို့ဆရာကြီးကြောင့်ကနားမထောင်ကြည့်ဘူးကွာလို့ပြောလို့ရှင်လည်းပဲအာဒီပြင်ဘာသာကိုနှိမ်တယ်လို့ဖြစ်မှာဆိုတယ်ဒါတော့သူတို့ပြောတဲ့မြတ်ကိုဘာမှမပြောဘဲနဲ့တီးခံပြီးတော့ဒီဇီဝကအလှည့်ရောက်ဖို့စောင့်တယ်ဇီဝကဘာမှမပြုတ်တိတိုင်းနေတယ် မပြောဘဲနေတော့ကြားကျင်တာကသူ့ရှိကအဖြစ်သူ့ရှိကစကားသူ့ရှိကလမ်းညွှန်ဒါပေမဲ့ဟိုကလည်းကြောက်တုံးကြီးခြာထားသလိုပဲငြိမ့်နေတော့အဲ့ဒါနဲ့အလှဲ့တဲ့ကောင်ကဟဲ့စီဝကမင်းကိုအရှင်မင်းကြီးပေါ့နော်အရှင်အမတ်ကြီးကိုကျုပ်ရဲ့အဖေလက်ထက်ကတည်းလို့နန်းတွဲနဲ့မှာယာရုပေးပြီးခံထားတာပဲနော်ယာရုကအခုသူတစ်ပါးတွေမှာအခုတင်လိုက်ကြတာတွေ့တယ်မဟုတ်လားသူ့ဆရာဘယ်လိုကောင်းလဲဘယ်လောက်ကောင်းလဲ ဘလို့တော်တယ်သွားဖို့ချင်းကပ်ဖို့နာယူဖို့မင်းကြတော့လည်းဘာမှမပြောတာငါဘီလက်တက်ကတယ်လို့ဒီယာရုကြီးပေးထားတာကမင်းမသွားစရာလာစရာကိုကိုွယ်စရာဘုန်းကြီးမရှိလို့ကြောင်းမရှိလို့မြန်မင်းမပြောစရာဆရာမရှိဘူးလားဒီနေ့ခေတ်လို့ပြောရင်ကိုကိုွယ်တဲ့ဘုန်းကြီးကြောင်းကမရှိဘူးလားရန်လေးပါလေးခံရန်တကလောက်ထားတာကမရှိဘူးလားငါဖေးပေးတဲ့ယာရုကနဲနေလို့မင်းမိသားစုစားဝင်နေရခက်နေလို့လားဆိုတော့အဲ့လိုမဟုတ်ပါဘူးတဲ့ဘာဖြစ်လို့မပြောတာလဲ तू ကလည်းသိတယ်နော် တကယ်လို့အခြားဒိဋ္ဌိဆရာကြီးတွေတပည့်သူတို့ဆရာကောင်းကြောင်း အမွန်းတင်တဲ့အချိန်ခါမှာသူကစခဲ့မိတယ်ယင်မြတ်စွာဘုရားရဲ့ဂုဏ်ကိုလေးလေးမြတ်မြတ်နဲ့ဥတင်ပြီးပြောနေတဲ့အချိန်ခါမှာသူတို့ဆရာကြီးအကြောင်းကိုမပြောလဲရမှာဆိုလို့ဟိုလူကထားပြောသူကရလဲရဒီလူကထားပြောသူကရလဲရဆိုသူကချင်းပြီးပါအောင်မလားမပြီးတော့ဘူးဒါတော့အဲ့ဒီမပြီးတဲ့အတွက်ကြောင့်မလို့သူမပြောဘူးပြီးတော့တိတ်ခါရှိဂုံရှိတဲ့ဆရာသမား မြတ်စွာဘုရားလိုပုဂ္ဂိုလ်မျိုးဟာသူတစ်ပါးတွေလိုနော်ကြောညာလောက်เสียမလို့မှန်ကန်တဲ့ပစ္စည်းမှန်ကန်တဲ့ဘာသာမှန်ကန်တဲ့ဆရာသူ့ဘာသာအချိန်တည်းဒီတိုင်းဖြစ်လာလိမ့်မယ်နော်သူ့ကို request မလုပ်ဖက်နဲ့သူမပြောဘူးပေါ့ဆိုလိုတာကအဲ့တော့နောက်ဆုံးကိုင်းမင်းမှာမြတ်စွာဘုရားကိုးကွယ်ထားတာပဲဒါတော့သူကအဲ့ဒီမှာတက်ရင်မေးတော့တာပေါ့နော်မင်းမှာမြတ်စွာဘုရားရှင်ဒီ ဖရာရဲ့အကြောင်းလို့မသိဘူးလားဘာလို့မေးတဲ့ခါကျတော့အဲ့ဒီခါကျမှသူ့ရဲ့အကြောင်းမှာမြတ်စွာဘုရားရှိနေတော့အကြောင်းဘက်ကိုလှဲလှုပ်ချပြီးခါကျမှမြတ်စွာဘုရားဂုဏ်တွေကိုပြောပြတယ်မြတ်စွာဘုရားဂုဏ်တွေပြောကြတော့သူကလည်းကြားကျင်တာနဲ့ဆိုတော့ဂိုင်းကောင်းပြီမြတ်စွာဘုရားဂုဏ်တွေကြားတဲ့ခါငါဒီညပဲသွားကျင်တယ်ဆိုတော့ဖြစ်ရောဒီညပဲသွားကျင်တယ်ဆိုတော့ညဆိုတာဘယင်တို့မထွက်ရဘူးမထွက်စကောင်းဘူးဒါတော့ ထွက်မယ်ဆိုတော့ဘရင်ကြီးကထွက်ကျင်တယ်ဆိုတဲ့အခါ तू ကစီမံပေးရမယ်ဆိုတော့မင်းဘရင်တို့ထွက်တယ်ဆိုတာနည်းနည်းနောက်နောက်မဟုတ်ဘူးဆင်ကြီးပဲအကောင်900ကရတာကဲလွဲရလားမလွဲဘူးเนาะအမိန်ပေးတယ်ဆိုတာတောင်မှဆင်တခါတည်းဘရင်စီးတဲ့ဆင်နဲ့ဘရင်ကထွက်မဲ့ဆင်နဲ့ဆိုတာကာကျိုးတစားတွေတက်ရတယ်ဆိုလွဲတာမဟုတ်ဘူးဆင်ကြီးပဲအကောင်900ကျန်တာတွေကအဲ့ဒါတော့ तू ကပြောကြပါစို့เนาะဒီအခုမင်းငါသွားမယ်ဟာမှာဆင်းနေပဲသွားမယ်မြင်းနေမစီဘူးเนาะဘာဖြစ်လို့လဲဆိုရင် မြတ်စွာဘုရားကဒီကျောင်းထဲမှာနေတဲ့မြတ်စွာဘုရားတို့မြည်ဒီမှာတိတ်ဆိတ်မှုကိုသဘောကျတာဖြစ်တဲ့အတွက်ငါတို့မြင်းနဲ့သွားရင်ဘာသာထွက်မယ်ခွာသံထွက်မယ်ဒါကြောင့်ဒီမိုကရက်ရဲ့ sign နဲ့မသွားဘဲနဲ့ Republican sign နဲ့သွားတာ Republican ရဲ့ logo ကဘာလဲအမြတ်စွာဘုရား Republican ဆဲနဲ့သွားတယ်မြင်းမစီဘူးအကြောင်းကတော့တခြားမဟုတ်ဘူးဘုရားကြောင့်ဝင်တဲ့အခါမှာမြင်းကိုစီးရင်ခွာသံနေခွာခွာခွာခွာမြည်ရင် အနောက်ရဖြစ်မှာဆိုလို့အဲ့ဒါကြောင့်ဆင်နေကြတော့သူကခြေဘွားကိုညီညီချပြီးသွားတဲ့အတွက်အတန်မချဘူးဒါကြောင့်ဆင်ကိုသွားတယ်ဆင်ထဲမှာလည်းပဲဆင်ဒီမပါဘူးဆင်မရင်သား900တိတိနော်ဆင်မရင်သားကပိုးငိမ့်တဲ့သဘောရှိတယ်အဲ့တော့ဆင်မရင်သားကြီးပဲ900အဲ့ဒီမှာအမိန်ပေးပြီးတော့ကာကျိုးတစားတွေနဲ့ကာခိုင်းပြီးတော့ကောင်းပြီ security ပြဿနာနော်ဒီဘရင်ဟာ အာနာလိုခြင်းနဲ့ဇောနဲ့ဖအေကိုတတ်ထားတဲ့ခြင်းကစားပြီးတော့သူ့မှာဒီစိတ်ပူပန်မှုသောကတွေကသူ့ကိုတစ်ချင်းလုံးခြောက်ချားနေတာဖြစ်တဲ့သူသူ့စိတ်ကဘာဖြစ်နေလဲဆိုအယူတစ်ပိုင်းဖြစ်နေတာကြောက်တုံးလုံးခြောက်ချားမှုဖြစ်နေတာနော်ဒါတော့သူ့မှာက distress တွေ pressure တွေအများကြီးနဲ့သူနှိမ့်ဆက်ခံထားရတာဖြစ်တယ်သူ့ကိုယ်ကိုသူသူ့အရေးတောင်မှသူကြောက်နေတဲ့အချိန်ဆိုတော့ဒါကတခုအဲ့ဒါဖြစ်တဲ့အတွက်ကြောင့်မလို့သူကဒီကိစ္စကိုရှင်းတဲ့အနေနဲ့ အမျိုးသားဆက်သားမထားပဲနဲ့အမျိုးသမီးတကယ်နန်းတွင်းသူတွေကိုဆက်ဝက်ဝက်ပြီးတော့မှ security အဝတ်တွေဝက်ပြီးတော့မှအဲ့ဒီမှာသူကအမျိုးသမီး900အဆောက်ရှောက်ပါလာတယ်အမျိုးသားမပါဘူးဒါတော့အမျိုးသမီးကိုမြင်ရတယ်ဆိုရင် तू စိတ်ကိုနည်းနည်းလေးတော့စိတ်အေးသွားတာပေါ့ तू တော့ဆက်သားအဆက်လည်းမဟုတ်ဘူး तू နန်းတွင်းတဲ့ကငေါ်တဲ့နေနော်ပါခေါ်လဲမောင်မမိတ်တန်နေအဲ့ဒါပြီးတော့ तू ကတော့ तू ကိုယ်တိုင်ကတော့ဘယင်ကြီးအနားမှာ သူကကပ်ပြီးတော့လိုက်သွားတယ်။ဘာဖြစ်လို့လိုက်တယ်လဲ။ဒါတွေမကသိဘူးပြောကြပါစို့ပြောလက်ဆန်နဲ့အဲ့ဒီဟာမှအခုနောက်ကမြင်းနေပါဒီကျန်တဲ့ဟိုသူကိုနိုင်ကလည်းပဲဘာသွားရမယ်ဆိုတော့အမိန့်ချတာကအကဲကောင်းပြီမြတ်စွာဘုရားရှင်သွားပြီမြတ်စွာဘုရားတို့မြည်ဒီမှာသူ့ရှိကိုလာတယ်ဆိုပေမဲ့ဟောဒီပရိသတ်ထဲမှာတယောက်မှလာတဲ့သူဒီတရားသူမရရင်တရားမဟောဘူးမဟောတော့ငါကနာကျင်တယ် ငါကအဖေတတ်ထားတယ်လို့ဘလို့နည်းနည်းမှငါတရားမရဘူးတရားရမစင်းနဲ့ငါမပါဘူးဒါတော့ငါအပူတော့ကလေးကငိမ့်ပါစေလို့တရားနာသွားပြီမြတ်စွာဘုရားဟောမှာမဟုတ်ဘူးတယောက်တည်းဆိုရင်ဒါကြောင့်ကြံတဲ့သူတွေထဲမှာတရားရောက်ကတရားသူရခွင့်ပါခဲ့ရင်ထိုသူအကြောင်းပြုငါလည်းတရားနာခွင့်ရလိမ့်မယ်မြတ်စွာဘုရားဟောလိမ့်မယ်ဒါကြောင့်မလို့ तू ကလည်းသူ့ရဲ့နေစားပေစားတဲ့အကုန်လုံးမျိုးစားရွာစားတွေသူ့ရဲ့ယာတုအလိုက်တို့သွားမဲ့အခုဒီယာဇာဝန်းနဲ့သူ့ယာတုအလိုက်သူ့သူတို့ရဲ့ uniform တွေဝတ်ပြီးလိုက်ခဲ့ မြို့ထဲကတထေးတကြွတွေလည်းလိုက်ခဲ့ဆိုတော့အဲ့ဒီကြမှာသူတကယ်ကို process ကြီးတစ်ခုအဖြစ်နဲ့သွားတာเนาะအဲ့ဒီမှာသွားတယ်သွားတဲ့ခါကျတော့အဲ့ဒီမှာပြိဿကြီးကဖြန့်လိုက်တဲ့ခါမှာတဲ့ပြိဿအစွန်ကနေမြားနဲ့လှမ်းပစ်လိုက်ရင်ဘယင်းရှုံမရောက်ဘူးဒါကစက်ပရိရဲ့မြားနဲ့ပြစ်လို့ရှိရင်မြားတစ်ပြစ်ပြိဿကခံထားတယ်မြားကဇာတတဘယင်းကိုမရောက်နိုင်ဘူးဒါတော့အဝေးကနေလောက်ကြမှုလို့ရင်မြားပြစ်လို့ရပါတော့မလား ရှေးတုန်းကတော့များနေပဲဖြစ်တာ哦ပရိသတ်အဲ့လောက်ကျဲသွားတယ်အဲ့ဒီနမမှာအနိကအဆောင်လျှောက်ကဇီဝကဘာကြောင့်ဇီဝကလဲဆိုဇီဝကအကြောင်းပြောရင်ပါတိကျမသိမယ်ဇီဝကကဆင်ပြောင်၅စီအာမန်ကြီးတဲ့မတော်လို့ဒီကိုထိုးဖောက်လို့အာမန်ကြီးတဲ့ပုဂ္ဂိုလ်တယောက်ကဘယင်ကိုတခါတည်းစွန်တုတ်တယ်လို့တုတ်ခေါ်သွားမှဆိုလို့လာတဲ့တာမန်ယောက်ျားဆိုရင်ဇီဝကကသာကလေးလက်နဲ့တောက်လိုက်ပြီးပြီလက်သေးနဲ့တောင်ထုစရာမလိုဘူးနော် အဲ့ဒီလိုမျိုး तू तू တာဝန်ယူပြီးထွက်လာတဲ့ကိစ္စဖြစ်တဲ့သူ तू ကိုယ်တိုင်အနိကဆောင်းရှောက်ပြီးမှလိုက်လာတာအဲ့ဒီတော့ရာဇီကျုံမြို့ထဲကနေထွက်လာပြီးတဲ့အခါမှာလဟာတော်တော်လေးနောက်ကိုစောင်းတော့တောင်အရိပ်နဲ့နော်သူ့ရဲ့ဥယျင်ကိုဒီလိုဖုံးလာတဲ့ခါကျတော့ तू ကအမောင်ရိပ်ထဲကိုဝင်မလာဘူးလားအမောင်ရိပ်ကိုဝင်ပြီးအတန်ကတိတ်ပြီးအမောင်ရိပ်ကိုဝင်ပြီးအေး အမှန်အမှောင်ရိပ်မှာအတန်တိတ်ရင်မကောင်းတဲ့အကုသိုလ်လုပ်တဲ့သူတွေကြောက်တယ်တဲ့။ပါတယ်လေ။အမှောင်ရိပ်မှာအေးအမှောင်ထဲမှာနေရရင်တော့လကောင်တယောက်တည်းအတန်တိတ်နေတဲ့နေရာမျိုးမှာ နေရရင်တော့လကောင်တယောက်တည်းအဲ့ဒီလူဟာမကောင်းမှုကလည်းလောက်ခဲ့ပြီးပြီ very serious mistake နော်လောက်ထားတယ်ဆိုရင်အဲ့ဒီလူစိတ်ကဘာဖြစ်သွားပြီလဲ ကြောက်ပြီကြောက်ပြီကြောက်ပြီဒါတော့ဥယျာဉ်တဲကိုဝင်လိုက်တဲ့အခါမှာတောင်ရစ်ကလည်းဖုံးတဲ့အတွက်မှောင်ပြီမြတ်စွာဘုရားရဲ့တန်ခါ1250ဒီဥယျာဉ်ထဲမှာရှိတယ်ဆိုတာကြီးကို तू ပြောထားပါလေနဲ့ဘာတန်ကလေးမှမကြားရဘူးချောင်းအတန်တော့မကြားဘူးဆိုတော့ suspect ကလည်းဖြစ်လာတယ်ဇီဝကငှများနော်ဘာခေါ်တယ်လဲဘယင်ကို ပြန်ပြီးဆွဲလာတာများဖြစ်လေရောမလား နည်းနည်းလေးတော့အတန်းတော့ရှိတင်တာပေါ့ဘာမှလည်းမမြင်အောင်မှောင်နေတယ်နော်ဆိုတော့ဇီဝကကပညာပြပြီးငါ့ကို အာနာသိမ့်နေတာလား तू မကြောက်ဘူးလားကို့အပေါ်မှာဒီလောက်သစ္စာရှိရှိထမ်းအမှုတော်ထမ်းခဲ့တဲ့ဇီဝကပေါ်မှာလည်းတန်တရားဖြစ်တယ်အမောင်ရိပ်ကြောင်လည်းကြောက်တယ်အတန်တိတ်တဲ့အတွက်လည်းကြောက်တယ်မြေပြင်ပေါ်ချပေါ်လည်းခက်လာပြီသူ့ပုံကိုမြင်ကြည့်စမ်းဘလောက်တိသူဒုက္ခရောက်နေသလဲဒါလောက်ဆောင်းတွင်းနော်အေးလာတဲ့အချိန်မှာသူ့ကထာကိုဒီကုလုံးကချွေးတွေကြနေ အဲ့ဒါသိတဲ့အတွက်ကြောင့်မလို့ပထမကတော့ तू မြုံထားတယ်မပြောဘူးနောက်တော့ तू ကြောက်လုံးမကကြောက်တော့ तू ခြေထောက်တွေတုံလာတဲ့ခါကျတော့ तू ကပြောလာတယ်လက်ကလေးကိုင်းပြီးတော့ပေါ့နော်ဇီဝကဒါမင်းငါ့ကိုရန်သူလက်ထက်အပ်နေတာတော့မဟုတ်ပါဘူးနော်ဆိုတော့ရှင်မင်းကြီးဘာမှမကြောက်ပါနဲ့ဟိုးရှစ်တဲ့တဲ့မှာမြင်ရတဲ့မီးဟာအဲ့ဒါအဲ့ဒီထွန်းထားတာတစောင်းကြီးပါဓမ္မယုံကြီးပါအဲ့ဒီထက်မှမြတ်စွာဘုရားဒီအရှိဘကိုလှည့်ပြီးတော့မှရှိနေပါတယ် ယဟန်တွေကအနောက်ဘက်ကိုလှည့်ပြီးမြတ်စွာဘုရားမျက်နှာဖူးရစ်နဲ့တရားနာနေပါတယ်အဲ့ဒီအရက်ကိုသာလင်းတဲ့တဲ့ကြွတော်မူပါအဲ့ဒါလိုပြောတယ်ပြောတဲ့ခါကျတော့ဂိုင်းဒါဆိုတော့ तू ကလည်းအဲ့ထဲရောက်တဲ့ဆင်းပေါ်ဆင်းပြီးတော့ဇီဝကကိုလက်ကဂိုင်းပြီးတော့တုံတုံတုံတုံနဲ့သွားတယ်ဒါတော့သူ့စိတ်ထဲမှာဘာဖြစ်နေလဲဆိုတော့သူ့ရဲ့ nervous ဖြစ်နေတာကြီးကမပြောက်ဘူးမပြောက်တော့အတန်တုံနေတဲ့ဟာကြီးကို तू ဟန်ဆောင်ပြီးတော့လက်ကလည်းကိုင်းပြီးတော့အေးမင်းเจ้าတက်ကြီးကလှလိုက်တာကွာ เจ้าကြီးတွေကဘလို့ကွာနဲ့เจ้าကိုချီးမွမ်းတယ်လို့လို့နဲ့သူဘာလုပ်နေတာလဲဆိုတော့သူစိတ်ကိုဖြေနေတာဘုရားရှိသွားကနေဘုရားရှိသွားကနေမှာအဲ့ဒီတော့နော်အဲ့ဒီလိုနေပဲမြတ်စွာဘုရားရှိကိုတင့်တော်တဲ့နေရာနဲ့အယုဒိပေးပြီးတဲ့ခါကျတော့နော်မြတ်စွာဘုရားကိုယုဒိပေးတယ်အဲမြတ်စွာဘုရားကလည်းပဲသူ့ကိုသူ့အပြစ်တွေကိုသူသိပြီးတော့ကြောက်ပြီးတော့သူအစွန့်လာတယ်ဆိုတာလည်းသိတဲ့အတွက်ကြောင့်မလို့ သူကမြတ်စွာဘုရားလည်းနှုတ်ဆက်ပါတယ်။ဘာခေါ်လဲဒီနေ့ခေတ်မှာဆိုရှင်လူတွေတစ်ဖက်နဲ့တစ်ဖက်တင်းနေတဲ့ဟာမှာပထမဆုံးပြောတဲ့စကားကိုဘာလို့ခေါ်လဲလူတွေ X break ခေါ်ရမလား။မြတ်စွာဘုရားနဲ့သူနေ့ကကြောင်းကိုမသွားဘူးမရောက်ဘူးငငယ်ကဘုရားကိုတတ်တဲ့ထဲမှာတာပါတာဒါတော့သူတို့ဟာတခါမှရင်းနှီးနှီးမရှိဘူးဆိုတာမထင်ရှားဘူးလား။ဒီအေးခဲနေတဲ့စစ်ဆန်ရေးကိုမြတ်စွာဘုရားခွဲပလိုက်တာ X break လောက်တာ။နော် အဲ့ဒီတော့အဲ့လိုခွဲပြီးတော့မြတ်စွာဘုရားကိုသူကနော်လျှောက်တယ်ဒိုဒိုပဲပြောရမယ်ဆိုရင်စကားလေးပါလေးပြောနှုတ်ဆက်ပြီးတော့သူနှုတ်ဆက်ပြီးတဲ့အခါမှာသူသိကျင်တဲ့မြတ်စွာဘုရားမြတ်စွာဘုရားတာဝန်မကြီးဘူးဆိုရင်ဒီပြီးတော့မေကွန်းလက်တစ်ခုမေးပါရစေမေးပါနော်အဲ့တော့မေးမဲ့မေကွန်းကဒီပြီးတော့ လောကီလူသားတွေမှာနော်အတတ်ပညာမျိုးမျိုးရှိပါတယ်လက်သမားကိုမှုပညာနှုတ်မှုပညာလက်သမားတတ်ပညာနော်လက်သမားတတ်ပညာလက်သမားတတ်ပညာအာအများကြီးပဲကျောင်းဆရာတတ်ပညာအာသင်္ချာတတ်ပညာအမျိုးမျိုးရှိပါတယ်တဲ့အဲ့ဒီအတတ်ပညာကိုကိုစီကိုစီတတ်ထားတဲ့ပုံကိုယ်တွေဟာဟောဒီအတတ်နဲ့မိမိအတွက်လည်းအသင်မွမ်းကြောင်းရက်တည်လို့ရတယ်အဲ့ဒီအတတ်ပညာနဲ့သားသမီးဇနီးမေယာမိဘဆရာသမားတွေကိုလည်းထောက်ပံ့လှူဒန်းကျွေးမွေးလို့ရတယ် အဲ့ဒီအတတ်ပညာနဲ့ဒီတိုင်းပြည်အတွက်လည်းအလုံးလုံးလို့ရတယ်ဒါတော့သူတို့အတတ်ပညာသူတို့တတ်ထားတဲ့အသင်မွမ်းကြောင်းပညာသည်သူတို့ကိုဟောဒီလက်ရှိဘဝမှာချမ်းချမ်းသာသာ နေနေအောင်အကျိုးပေးတယ်လို့မျိုးအရှင်ဘုရားတို့ဘုန်းကြီးဝတ်တာဟောဒီလက်ရှိဘဝမှာအကျိုးရှိသလားအဲ့ဒါမေးကုန်မယ်နော်အကျိုးရှိသလား အဲ့တော့ဦးဇင်းတို့ပြိတ္တကောင်းတဲ့ဘလို့ရလဲဘလို့သဘောပေါက်ဒီမိကွန်းကလွယ်လွယ်မဟုတ်ဘူးဒီမိကွန်းလွယ်လွယ်မထက်နဲ့ဦးဇင်းတို့ကိုကွန်မြူနတီဗမာပြည်မှာကွန်မြူနတီဟိုလည်းဗမာပြည်မှာအစိုးရခက်စားတဲ့ခြေတော်ဦးဇင်းတို့မမေ့ဘူးဒါပေမဲ့အဲ့ဘုန်းကြီးတွေကိုအမေးခံရတဲ့ကူမေးကွန်းကအဲ့ဒီမေးကွန်းပဲ ရှင်ပြတော်ဘုန်းကြီးတွေတိုင်းပြည်တွေဘာအကျိုးရှိတယ်လဲနော်ဘာတွေများဝင်ဖြစ်တယ်လဲဆိုတာအဲ့ဒါဘုန်းကြီးတွေကို attack လုပ်တဲ့မိကုန်ပဲရှင်ပြရှိတဲ့အတွက်တိုင်းပြည်ကနေပြီးတော့မှလူတွေရှိနေတဲ့အတွက်တိုင်းပြည်ကနေ support လုပ်ရတယ်ပေးရတယ်ကျွေးရတယ်နေရထိုင် support အကုန်လုံးပေးထားတယ်စောင့်ရှောက်ထားတယ်အရှင်ပြတော်ရှိနေတဲ့အတွက်ဒီလိုတော့ဘာအကျိုးရှိတယ်လဲဒါမျိုးမေးတာမျိုးလေအဲ့ဒါအခုမတူဘူးလားကဲအဲ့ဒါမေးတာ ဒါအခုမေးတာကတော့ယဟန်ဝတ်တဲ့အတွက်အဲ့ဒီယဟန်နေမှာဘုန်းကြီးတွေမှာယဟန်ဖြစ်ခြင်းအကျိုးလက်ရှိဒိဋ္ဌဓမ္မ on this very life ဒီဘဝမှာကိုမေးတာနော်နောက်ဘဝမပြောနဲ့ဘာကျိုးရှိတယ်လဲတဲ့ယဟန်ဝတ်ရတဲ့အကျိုးဒါသူ့ရဲ့မေးခွန်းပဲဒါတော့ဒီနေ့ခေတ်မှာ community တွေမေးတာဘာမှမဆန်တော့ဘူးဇာရတက်ကအဲ့ဒါမေးခဲ့ပြီဒီတုတ်တန်နာမည်ကိုမှတာမင်ညဖလားဆိုအဲ့ဒါပြောတာဘာအကျိုးရှိတယ်လဲတဲ့ယဟန်ဝတ်တာအဲ့တော့ မြတ်စွာဘုရားကသူ့ကိုတိုက်ရိုက်မဖြေဘူးအဲ့တော့တိုက်ရိုက်မဖြေဘဲနဲ့အေးတဲ့နေပါအောင်နဲ့မင်းဘယ်လိုသဘောရလဲမင်းငကိုယ်တော့ကအဲ့ဒီလိုဒီမေးခွန်းကိုပဲအခြားပညာရှင်တွေရှိမှမေးဘူးတာရှိသလားဆိုတာရှိပါတယ်တဲ့ဒါဆိုလို့ရှိရင်အရှင်မင်းကြီးလည်းပဲမပင်ပန်းဘူးဆိုရင်နော်ဘယ်ပညာရှင်တွေရှိမှဘယ်ဘာသာရေးခေါင်းဆောင်တွေရှိမှမေးဘူးတယ်လေသူတို့ပြောတဲ့အရာလေးကိုပြန်ပြောပြစမ်းပါလို့မြတ်စွာဘုရားပြောတဲ့ခါမှာအခုနာကပူရဏကတ္တဗတို့ ဒိဋ္ဌိဆရာကြီး6ရက်ရဲ့ဝါဒကိုပြောတာဘုရဏကတ္တပရှိရောက်တယ်ဘုရားတပည့်တော်တပည့်တော်မိတာကအရှင်ဘုရားအရှင်ကြီးပေါ့နော်ရှင်ဘုရားတို့လည်းပဲလောကမှာဘုရားလိုဝန်ခံထားတယ်ဒါတော့ယဟန်ဝတ်ရတဲ့အကျိုးဘယ်လိုရှိတယ်လဲလို့မေးတဲ့အခါမှာ तू တပည့်တော်သိကျင်တာကယဟန်ဝတ်ရတဲ့အကျိုး तू ပြောတာကဘာခေါ်မလဲဆိုလို့ရှိရင်အကရိယဝါဒဆိုတာက ကောင်းတာပဲလှုပ်လှုပ်ဆိုးတာပဲလှုပ်လှုပ်အဲ့ဒီလှုပ်တဲ့ action တခုသည်အကောင်အဆိုးဘာမှမမြည်ဘူးတဲ့ သူပြောချင်တာကဘာလဲဆိုလို့ရှိရင်လုံနေတုံးတော့ဒါ action တခုတော့ဟုတ်တယ်တဲ့တည်ပြီးတဲ့အခါမှာအဲ့ဒီ action ကအတွင်းထဲမှာနေတဲ့အတွင်းထဲမှာဘာလဲရှိလဲဆိုအတ္တရှိတယ် cell soul နော် personality ဘယ်လိုပဲခေါ်ခေါ်အတ္တရှိနေတယ်ဆိုတော့အပြင်ဘက်ကလှုပ်တဲ့ပြောဆိုခြင်းပြုလုပ်ခြင်းဆိုတဲ့ကာယကံနဲ့ဝစီကံတွေဟိုအတွင်းထဲမှာအနှစ်အမရေအဖြစ်နဲ့တည်နေတဲ့အတ္တကိုဘာမှ affect မဖြစ်ဘူး မဖြစ်တော့ဒီခန္ဓာကြီးကိုကြီးကတော့သူကတက်တုံးကြီးလိုပဲသေပြီးရင်ထားပစ်ခဲ့မှာဒါပေမဲ့အတ္တကလေးကဝိညာဉ်နဲ့ထွက်သွားမယ်ထွက်သွားမဲ့ဝိညာဉ်ကိုအခုနကလုပ်တဲ့ action ကဘာမှအကျိုးမပေးနိုင်ဘူးဒါသူရဲ့ philosophy ဒါကြောင့်မလို့ကောင်းတာလုပ်လို့ဆိုးတာလုပ်လို့သူတို့အတွင်းထဲမှာအနှစ်သာအရအဖြစ်နဲ့အခုနဦးဇင်းတို့လေ့လာကြမယ်အနတ္တနော်သူတို့ကဗာလဲအတ္တအဲ့ဒီအတ္တကလေးကိုမထိခိုက်ဘူးလို့ပြောတာမထိခိုက်ဘူးဆိုတော့ခန္ဓာကိုယ်ကြီးဘဝနဲ့လောက်ခဲ့တဲ့ဒီ ဟိုလှုပ်ထားတဲ့အကောင်းကျိုးမကောင်းကျိုးတွေသူ့ရဲ့အတ္တလေးကိုထိရလားမထိတဲ့အတွက်ဒါလှုပ်ဆောင်ရတယ်ဟို action မမြည်တော့ဘူးလို့ပြောတာအဲ့ဒီဝါဒကိုအကိရိယဝါဒကောင်းတာလှုပ်လှုပ်ဆိုတာလှုပ်လှုပ်အတွင်းအနှစ်သာရအတ္တကိုမထိဘူးမထိတဲ့အတွက်ဘာမှမဖြစ်ဘူးလို့ပြောတာမေတာကယဟန်ဝေရတဲ့အကျိုးမေးတယ်သူကအကိရိယဝါဒကို ဖြေတယ်မြတ်စွာဘုရားတဲ့တပည့်တော်မေတာကတည်တည်ပင်မေးတယ်တည်ပင်အကြောင်းမေးတယ်သူပိနေပင်အကြောင်းဖြေတယ်လို့ပဲတဲ့ ဒီတော့မကျင့်တတ်ဘူးတဲ့ဟိုဟို satisfy မဖြစ်ဘူးသူ့ရဲ့အဖြစ်ကိုမေးတာနဲ့ဖြစ်တာဘာမှမကြိုက်လို့ဒါပေမဲ့တပည့်တော်ကအာနာရှိတဲ့ဘုရင်ဆိုတော့ဒီခုတခုလောက်လိုက်ပြောစရာဖြစ်မှာဆိုလို့တီးခံပြီးပြန်လာခဲ့ရတယ်အဲ့ဒီလိုနဲ့သူတယောက်ချင်းပြောတယ်မက်ကလီကောတာလာကအာဟိတုကဝါရဘာလို့လို့အကြောင်းလူတွေမှာကောင်းတာလုပ်ဖို့ကောင်းတာဖြစ်ဖို့အတွက်ကောင်းတာတွေကြိုးစားရတယ်ဟုတ်တယ်မလားမကောင်းတာတွေဖြစ်တယ်လို့လည်းမကောင်းတာတွေကျူးလွန်ခဲ့တယ်အဲ့ဒီလိုနည်းနဲ့အကြောင်းအကျိုးနဲ့ဆက်တာ तू ကတော့မဟုတ်ဘူးအချိန်တန်လို့ဖြစ်တာအာဟိတုကဝါရအကြောင်းမရှိဘူး causeless ဝါရ ဒီလိုသိကျင်တာကရဟန်းဝေရတဲ့အကျိုးသူတို့ကအကြောင်းမရှိဘဲနဲ့အကြောင်းပယ်တဲ့ဝါဒဒါကမက်ကလီကောတာလားနောက်အဇိတကေသကပလကြတော့သူကတမျိုးလှုပ်ထားတဲ့ကောင်းကျိုးမကောင်းကျိုးကုသိုလ်အကုသိုလ်သည်အကျိုးထုတ်လို့မှုမရှိဘူးအကျိုးကိုပယ်တယ်ဓာတိကဝါဒနောက်ဘဝမရှိဘူးလှုပ်ထားတဲ့ကုသိုလ်ကလည်းပဲလှုပ်လို့နတ်ပြည်လူဝမခံစားဘူးအကုသိုလ်လှုပ်တဲ့ပုဂ္ဂိုလ်ကလည်းအကုသိုလ်လှုပ်ခြင်းကြောင့်အပယ်လေးပါမသွားဘူးအကျိုးမရှိဘူးလို့ပယ်တာနတ္ထိကဝါဒဒါကတရားဟုတ်တယ် နဘဂုရကိစ္စရင်နာကြတော့သူကဘာလဲအကတဝါဒဒါလည်းပဲလုတ်သိမမြည်ဘူးသူတို့မှာပြောထားတာကအုပ်စုကြီး major group ခုနှစ်ခုရှိတယ်ပထဝီအာဘောတေဇောဝါယောဒုက္ခဒုက္ခဇီဝိတဘယ်နှခုလဲအစုပ်ခုနှစ်ခုပေါ့နော်ခုနှစ်ခုက major သူက group ကြီးခုနှစ်ခုရှိတယ်အဲ့ဒီ major group ခုနှစ်ခုဟာသူကိုလည်းဘယ်သူကမှမဖန်ဆင်းနိုင်ဘူးသူကလည်းအခြားကိုမဖန်ဆင်းနိုင်ဘူးသူဓာတ်တဘာဝအရာရှိဓာတ်တဘာဝအရာပြောင်းသွားတယ်ဒါကြောင့်မလို့လူတယောက်ကိုတတ်လိုက်တဲ့ဆိုရင်တောင်မှ နော်ဓာတ်နဲ့ထိုးလိုက်တယ်ဆိုရင်တောင်မှလူရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဓာတ်ကြီး၄ခုဒိုရီမို့ဒီအဆူကြီး major group ခုနှစ်ခုတည်းကိုဓာတ်သွားဝင်သွားတာပါတဲ့လူကိုတတ်တာဟုတ်ရဲ့လားမဟုတ်ဘူးလူကိုတတ်လို့ရလားမရဘူးတို့ရဲ့ခုနဓာတ်ကြီးခုနှစ်ခုသည်ဓာတ်နဲ့သွားတယ်ဆိုပေမဲ့အဲ့ဒီဓာတ်ကြီးခုနှစ်ခုကမြေကြီးတဲ့ရောက်တဲ့ဓာတ်ကမြေတဲ့ဝင်ကောင်းကင်ရောက်တဲ့ဓာတ်ကကောင်းကင်ပေါင်းသွားလိုက်တော့သူ့ရဲ့မူရင်းဓာတ်တွေနဲ့ပေါင်းသွားတာဖြစ်တဲ့အတွက်ဓာတ်တွေကမသေးဘူးပြောင်းသွားတယ်လို့ဆိုလိုတာဒီနေ့ကဗရာပြန်တယ်လို့ပဲ ဒါကြောင့် तू အာကတဝါဒတတ်တော်လဲတတ်တယ်မမြည်လှုပ်တော်လဲလှုပ်တယ်မမြည်အာကတဝါဒတဲ့သိကျင်တာကရဟန်းဝဲရခြင်းအကျိုးပြောတာကတခြားနိကန်ထကြတော့လည်းပဲ तू ဇတုယာမတံဝရဆိုတာကဟောဒီကိုနှုတ်စိတ်ကိုတဲ့၄ပါးသောအကျင့်မြင့်ဆောင်စည်းနေပါတယ်မစိမဆိုင်နေပြောတာနော်နောက်သင်္ဇယပိလတ္တဗုဒ္ဓကြတော့ तू ကလူလဲဘာသာပေါင်းစုံလေ့လာပြီးတော့မှ तू ကနောက်ဘဝရှိတယ်လို့လည်းမပြောဘူးမရှိဘူးလို့လည်းမပြောဘူးရှိတယ်မရှိဘူးလို့လည်းမသေးကြဘူးလို့ तू ကလောက်တော့ ငငရှင်ဖမ်းတယ်လို့ပဲခေါင်းကဖမ်းဖင်ကထွက်ဖင်ကဖမ်းခေါင်းထွက်အဲ့လိုအမရငါအမရဝိကေဘဆိုတာငါကဖမ်းလိုက်ရင်ကန်လိုက်တာနဲ့ပြုတ်ကနဲ့ပြုတ်ကနဲ့လွတ်သွားလို့အဲ့ဒီငါလို့ဖမ်းခက်တယ်လို့ပဲသူ့ဝါဒကိုတည်တည်ချာချာတည်တည်ချာချာတီးဖို့ခက်လို့လဲအမရဝိကေဘဝါဒတဲ့ဒါတော့အဇရတဘယင်ကအကုန်လုံးသူကလေ့လာပြီးပြီဒါတော့ဘယ်ဝါဒမှသူ satisfy မဖြစ်ဘူးဒါတော့မြတ်စွာဘုရားတပည့်တော်သိကျင်တာကရဟန်းဝဲခြင်းကျိုးသူတို့ဖြစ်တာလာတဲ့တောင် တောင်မေးမြောက်ဖြစ်မြောက်မေးတောင်ဖြစ်အဲ့လိုလိုဖြစ်နေတာအဲ့ဒါကြောင့်တပည့်တော်မြတ်စွာဘုရားကိုမေးရခြင်းဖြစ်ပါတယ်ဆိုပြီးတော့မှသူ့ရဲ့မေးလာခဲ့တဲ့ပညာရှင်ကြီးတွေခေါင်းဘာသာရေးခေါင်းဆောင်တွေအဖြေတွေကိုပြောပြတယ်ဒါဦးဇင်းတို့စောစောတော့ကပြောခဲ့ပြီးပြီဓမ္မစစ်ကြာတော့ကနော်တော်တော်လေးဦးဇင်းအသေးစိတ်ပြောခဲ့တယ်အဲ့တော့အဲ့ဒီဆရာကြီး6ယောက်ရဲ့ဝါဒတွေကိုမကျင်တတ်လို့နောက်ဆုံးဒီရောက်လာတယ်သူကလည်းသိနေပြီနော်သူပြဿနာဟာသူဒုက္ခဘုရားမှာတပါး ဖြည့်ရှင်းပေးနေတဲ့ပုံကိုမရှိဘူးဒါတော့မြတ်စွာဘုရားကိုမြတ်စွာဘုရားကအဲ့ဒီခါကျမှကံကောင်းပြီဆိုပြီးတော့မှကျင့်ကျင့်ပဲပြောတော့မှာပေါ့နော်ဒီအချိန်ရောက်သွားပြီဆိုတော့သူထင်တာမြင်တာတာပြောတယ်အေးကောင်းပြီအရှင်မင်းကြီးတယ်သင်ဘလို့သဘောရလဲသင်သဘောရတဲ့အတိုင်းဖြေပါတယ်မင်းရှင်မှာလှုပ်သွားတဲ့ကျွန်းတယောက်ကနော်အမတန်တာဝန်ကြီးတာထားခြင်းသွားခြင်းလာခြင်းစီကအမတန်သေဝတ်တဲ့ကျွန်း အဲ့ဒီကျွန်တယောက်ကသူ့ဘဝနဲ့မင်းဘဝနှိုင်းယှဉ်ကြည့်တယ်မင်းကတော့နော်မကရာတိုင်းကြီးရဲ့ဘယင်းကြီးဖြစ်ပြီးတော့မှကောင်းကောင်းမွန်မွန်ဝက်စားဆင်ရင်အတိုင်းဝိုင်းအချိုင်ရန်ကိုရုံးနဲ့အကောင်လုံးတစ်ခါတည်းဒီတိုင်းပြည်မှာမင်းထက်မင်းထက်ကကောင်းကင်မရှိတယ်ဒါတော့မင်းရဲ့ယာဒူးနဲ့သူ့ကျွန်ယာဒူးနှစ်ခုနှိုင်းယှဉ်ကြည့်တဲ့အခါမှာငါတော့ဘယ်တော့မှဒီဘဝဒီဘယင်းနေတဲ့ပလင်ငါဘယင်းမဖြစ်တော့ဘူးဒါတော့ငါဘယင်ဖြစ်ခြင်းဘယ်လိုလုပ်မလဲဒီဘဝတော့မဖြစ်နိုင်ဘူးဆိုပေမဲ့နောက်ဘဝဖြစ်နေအောင်ငါဘယ်လိုလုပ်မလဲဆိုတော့ ဒီတိုင်းနေရင်တော့မဖြစ်ဘူးတဲ့ဒီဘဝမှာငါဘုံကြီးဝဲကုသိုလ်ကောင်းမှုလုပ်အဲ့ဒါလိုလုပ်ပြီးခါကျမှကုသိုလ်ကောင်းမှုဖြစ်ရင်တော့အဲ့ဒီကုသိုလ်ကောင်းမှုကြောင့်နောက်ဘဝတော့ငါဘယင်ကြီးဖြစ်နိုင်တယ်အဲ့ဒီခံယူခြင်းနဲ့သူ့ဘဝကနေပြီးတော့ကျွန်အဲကျွန်ကဘုံကြီးဝဲသွားတယ်ဆိုပါတော့ဝိနည်းတဲ့ခါဖို့ဒီလေးလေးစားစားနဲ့နော်အဲ့ဒါလိုနေတဲ့အခါမှာနောက်ထပ်မင်းချင်းကြောက်ကပြောတာဟာအရှင်မင်းကြီးအရှင်မင်းကြီးခိုင်းနေတဲ့ကျွန်ကဒီလိုပဲဘုံကြီးဝဲသွားတယ်ဒါတော့အရှင်မင်းကြီးအဲ့ဒီကျွန်ကိုပြန်ခေါ်ပြီးပြန်ခိုင်းပါနန်းထဲမှာပြန်ခိုင်းပါ အဲ့ဒီလိုပြောတယ်ဆိုကြပါစို့တဲ့ဒါတော့မင်းကိုယ်တိုင်လည်းလမ်းမှာနေရာမှာတနေရာမှာတွေ့မယ်တွေ့တဲ့အခါကျတော့အကျင့်သက်ခါသီလနဲ့ပြည့်စုံတဲ့ငကိုတော့ကမင်းရဲ့ကျွန်းအခုယဟန်တွေ့ခဲ့တယ်ဆိုရင်မင်းသူတို့ပြောသလိုပဲသူ့ကိုဆွဲချွတ်ပြီးတော့မှကျွန်းဖြစ်ခိုင်းမလားမင်းဘာလုပ်မလဲအဲ့ဒီမှာမေးတော့အရှင်ဗျာတပည့်တော်ဘယ်ခေါ်လို့ပြန်ခေါ်ပြီးကျွန်းဖြစ်ဘယ်ခိုင်းလို့ဖြစ်ပါမလဲဗျာတဲ့တပည့်တော်ကသူ့ကိုမြင်ရင်တပည့်တော်ကအယုသိပေးရမယ်ဝက်ချရမယ်ဥချရမယ် ဒါရင်ဘယ်ဟုတ်သိမလဲသူကရမ်းဖြစ်နေတာဖြစ်တဲ့အတွက်တပည့်တော်ကတိုင်းပြည်အုပ်ချုပ်တဲ့ဘုရင်ပဲဒါတော့တိုင်းပြည်ထဲမှာရှိသမျှတွေအကုန်လုံးကိုစောင့်ရှောက်ဖို့တာဝန်ရှိတော့စွမ်းသင်္ကန်းကြောင်းစစ်ပစ္စည်းလေးပါးနဲ့တောင်မှဖိတ်မှန်ရအောင်ပါပါဗျာတဲ့။ကဲကောင်းပြီရှင်မင်းကြီးစောစောတုန်းကဒီယဟန်ကဘာလဲရှင်မင်းကြီးကျွန်းအရှင်မင်းကြီးလိုသမျှလှုပ်ပေးရတယ်အခုယဟန်ယဟန်ဖြစ်တဲ့ခါကျတော့သူကလှုပ်သလားအရှင်မင်းကြီးကလှုပ်သလားဘသူကစပင်ဖြစ်သွားပြီလဲ ရင်က service ဖြစ်သွားပြီ service သူလုပ်ပေးရမယ်ကဲဒါဟာရန်ဝေရတဲ့အကျိုးမဟုတ်ဘူးလားတဲ့ကျုံဘဝအနေနဲ့တစ်သက်လုံးဖူးမြုပ်ပြီးတော့မှအလုတ်လုတ်ခဲ့ရတဲ့ဟာကအခုဒီဘဝမှာပဲကျွန်းကနေသင်္ကန်းဝယ်ရဟန်းဖြစ်နေရောက်တဲ့ခါကျတော့အရှင်မင်းကြီးကအခုခရီးဦးကြိုဆိုဖူးမြော်ကြော့မပြီးသေးဘူးပစ္စည်းလေးပါးနဲ့လှူဒါန်းအောင်ကဲဒါယဟန်မဟုတ်မဟုတ်ရင် तू ဒီအကျိုးမရပါမလားအခုယဟန်ဖြစ်တဲ့အတွက် तू အဒီအကျိုးရတာ ဒါဒိဋ္ဌဓမ္မယိုးရှင်မကြီးဆိုတော့ဩဟုတ်ပြီသားပဲနောက်တစ်ထပ်ပြောသေးတယ်နော်လယ်သမားဥပမာ တူတူပါပဲနော်အရှင်မင်းကြီးကိုတရားစိုက်ပြိုးလေးနဲ့စိုက်ပြိုးပြီးတော့မှနှစ်ဆင်နှစ်ဆင်အသည့်အနှံတွေကနေထွက်တရားကို तू က तू က tax pay ရမဟုတ်လား tax pay နေတာဒါတော့အရှင်မင်းကြီးရဲ့အကောက်ခွန်တွေဘန်တာတွေတိုးဘွားဖို့အတွက်သူတို့ကတိုင်းပြည်ထဲမှာစီးပွားစိုက်ပျိုးပညာရှင်တွေဆိုတော့လယ်သမားပဲပြောကြပါစို့ပြဒီနေ့ကတော့စိုက်ပျိုးပညာရှင်တွေ ဒါတော့သူလည်းပဲသူတို့ရဲ့အဆင့်နှစ်ခုကိုကြည့်ပြီးတော့မှ နောက်ဘဝကောင်းစားရေးအတွက်ဘယင်ဖြစ်ခြင်းနဲ့လို့နော်အဲ့ဒါနဲ့တောင်သူဘဝကိုစွန့်ရဟန်းဝက်တွေ့ကြတဲ့ခါကျတော့ခုနလိုမေးတယ်မေးမယ်ဆိုရင်တွေ့ကြမယ်ဆိုလို့ရှိရင်ဘသူကအယူသေးပြရမလို့ဘယင်ကြီးကပဲယူသေးပြရမှာဒါလည်းပဲရဟန်းဝက်ရခြင်းအကျိုးမဟုတ်ဘူးလားလို့ထောက်ပြတယ်နော်ဒါဆိုမြတ်စွာဘုရားဒီတဲ့ကောင်းတာလေးကိုရှိသေးသလားမြတ်စွာဘုရားထပ်ပြောတယ်မြတ်စွာဘုရားအဲထပ်ထပ်ရှင်းပြတယ်အမျိုးသားတစ်ယောက်ဟာတန်မြတ်စွာဘုရားပွင့်ခဲ့တဲ့ ဟောဒီသာသနာတော်ကြီးမှာ လာတွေ့ကြုံရတဲ့အခါမှာဘုရားပွင့်တဲ့သာသနာတွေ့ဖို့လည်းခဲရင်တယ်ဘုရားအဖြစ်တဲ့အချိန်ကမှကိုကလူဖြစ်ဖို့လည်းခဲရင်တယ်ဘုရားတရားကိုနားဖို့လည်းခဲရင်တယ်ထိုပုဂ္ဂိုလ်ကဘုရားတရားကိုနားပြီးလို့သာသနာတော်ကိုကြည်ညိုနေတဲ့အခါမှာလူဘဝနဲ့ဆိုရင်တော့ငါစင်စင်ကြဲကြဲအစင်မွမ်းကြောင်လို့ဆိုတာမလွယ်ဘူးတဲ့ဒီနေ့မြတ်တိမိသားလည်းလက်ယောက်ျားတွေကိုနော်လောက်ကင်ကျိုးမွေးရတယ်ဆိုတာတမ္မာအဇီဝမဖြစ်တာတွေလည်းအများကြီး ကိုကဖြူခြင်းပေမဲ့ကိုကသူများအလုပ်ကိုသွားလုပ်လို့ရှိရင်ဒါတမ္မာအစုကမဖြစ်ပါဘူးခမရလို့ဆိုတော့ boss ကိုသွားပြီးတော့ complain လုပ်လို့ရလားခမရတို့သူတို့ရှင်မှာသွားလုပ်လို့သူတို့ခိုင်းတာလို့တမ္မာအစုကဖြစ်တာမဖြစ်တာသွားမေးလို့ရလားဒါကြောင့်မလို့တန်တရားကထုတ်ဖို့ဆိုရင်တဲ့ကို့အသက်မွမ်းကြောင်းဟာမှန်မှန်သိတာတောင်မှ ကို့အသက်မွမ်းကြောင်းထမင်းစားဖို့အတွက်ကိုမလုပ်ချင်လဲလောက်ရမှာအာဟုသူမှန်သိတယ်ဒါကြောင့်ဖြူဖြူစင်စင်ကျင့်ဖို့ခက်တယ်ဆိုပြီးတော့မှလူဘွားကထွက် လူဘဝကနေပြီးတော့မှသာသနာတော်ကိုကြီးညိုတဲ့စိတ်နဲ့ရန်ဝဲပြီးတော့မှတခါတည်းတက်ခါသီလပြည့်စုံစွာကျင့်လိုက်တာနောက်ဆုံးတို့တို့ပြောကြဆိုဇန်နေရောက်တယ်ဇန်အဆင့်သရုဒ္ဓဇန်ကနေအဘိညာဉ်ရောက်တယ်အဲ့ဒီကနေအဲ့ဒီဇန်သမာဇန်သမာဓိကိုအခြေခံပြီးတော့ဝိပဿနာအားထုတ်လိုက်တာယဟန္တာဖြစ်တယ်တဲ့ယဟန္တာဖြစ်သွားတဲ့ခါကျတော့ဟောဒီယဟန်ဒီကိုင်းဒီဘဝမှာပဲယဟန်အဖြစ်ကနေပြီးဒီတဘဝကနေပြီးနောက်ဘဝကုစရာလိုသေးလားမလိုတော့ စောစောလေးတုန်းကတော့စွမ်းသင်္ကန်းကြောင်းဆေးပြောရမယ်ဆိုလို့ရှိရင်တော့လူအပူဇော်ခံယုံပြောရမယ်ဆိုလို့ရှိရင်တော့ဒီနေ့ကရရန်ပြောရမယ်ဆိုလို့ရှိရင်လူဘွားမှာပြင်းနိုင်တဲ့ဘုန်းကြီးလာဝယ်စားလည်းပဲမရမချောင်ဘူးလားလွယ်လွယ်အကျိုးလေမရဘူးလားလို့ရတာပဲသူတို့ဘာတွေလူတာရှင်လဲအခုခံရတာပဲပစ္စည်းလေးပါလဲအထောက်ပံ့ခံရတယ်ဒါကနှိမ့်နေဒီဆန္ဒတွေကနှိမ့်နေသာသနာအတွက်ကိုယ့်အတွက်ဘာမှမပါသေးဘူးဒါတွေမြင့်တာတွေပြောတဲ့ခါကျတော့သူ့အတွက်ရောသာသနာတွေအခုလောလောလတ်တာရဟန္တာဖြစ်သွားပြီ နောက်နောက်ဆုံးရဟန္တာတိဖြစ်တဲ့အတွက်ကြောင့်မလို့တန်တရားကလွတ်သွားပြီ။ခိုင်သူ့အတွက်လည်းကျွတ်လွတ်သွားပြီ။ရဟန္တာတစ်ပါးသာသနာတော်မှာရှိတဲ့အတွက်သူ့မိပြူပြီးတော့တတ္တဝါတွေလည်းတရားမရနိုင်ဘူးလား။ရနိုင်တယ်။ဒါကြောင့်အဲ့ဒီလိုအဆင့်အဆင့်ကိုပြောသွားတဲ့အခါမှာအောက်ထက်ဆုံးပုရိသင်ဘွားကနေပြီးတော့နောက်ဆုံးရဟန္တာအဆင့်တောင်တထဲချင်းတထဲချင်းမြတ်စွာဘုရားဟောသွားတာအသဝေခရညာရောက်တဲ့ချိန်ကမြတ်စွာဘုရားတရားဆုံးသွားတယ်ဒါတာမညဖလရဟန်းဝဲရတဲ့ထက်မှာတော့ရဟန္တာဖြစ်ပြီးပြီဆိုရင်နောက်ထပ်ကြံသေးလားပြီးပြီလေ ဒါရန်အဲ့ဒီမှာနောက်ဆုံးမြတ်စွာဘုရားနေကုံချုပ်ပါတယ်နေကုံချုပ်တဲ့အခါကျတော့မြတ်စွာဘုရားကအဲ့ဒီမြတ်စွာဘုရားဟောတဲ့တရားကိုသဘောကျနှစ်သက်ပြီးတော့အဲ့ဒီခါမှာသူကမြတ်စွာဘုရားတဲ့ရှင်ဘုရားဟောတဲ့တရားကိုတပည့်တော်အမှန်နှစ်သက်ပါတယ်ဒီနေ့ကတပည့်တော်ဟာဣန္ဒြိယကာရဏပါဠိလိုပြောမယ်ဆိုရင်နော်အာနာတိဟုသောအကြောင်းကြောင့်နော်အာနာမဲ့လို့အရိယာဖြစ်တဲ့ဖခင်ကြီးကိုတန်ပြီးတော့တပည့်တော်အဲ့ဒီလိုတွေ အာဟုသောအမိုက်တွေလောက်ခံမိပါတယ်ဗျာယထာပါလားယထာမောင်းလားယထာအာဟုသလားဘုရားတပည့်တော်မတိမိုက်မဲတွေ့ဝေသည့်အလျောက်လောက်ခံမိတဲ့အာဟုသောပြစ်တွေကိုဘုရားတပည့်တော်မြတ်စွာဘုရားရှင်မှာဝန်ချတောင်းပန်ကြော့ပါတယ်ဗျာဆိုပြီးတော့မြတ်စွာဘုရားရှင်မှာဖအေကိုစားကြော့တာဒါတော့ဒီကြော့တာလေးဟာဦးဇင်းတို့အခုအများအားလည်းကြော့နေကြတယ်နော် အဇာရတဘုရင်ကအဲ့ဒီလိုတာမကြော့ခဲ့ဘူးဆိုရင် तू ဘယ်သွားမှာအဝီစီအဝီစီဆိုတာ non stop လို့ပြောတာဘာပြောတာလဲ non stop ပြောမယ်ဆိုရင်တော့အကြာလေး space လေးမရှိဘူးဖြစ်နေတဲ့သဘာဝက non stop အကြာလည်းမရှိဘလို့ဘလို့အကြာမရှိသလဲဟောဒီငရဲမီလီယံတွေကငရဲရဲ့ခက်မိမိပြောကြတယ်ဥစဉ်တော့ခက်ဖုံးကြီးခက်လူသားတွေဖြစ်နေတော့ငရဲမှာတင်ထားတဲ့ meat temperature ကြာမသွားဘူးလို့ပြောတာဦးဇင်းတို့ထင်းမိကြတော့မကြောက်ဘူးလားလို့ကြောက်မီးသူမိကြတော့ကြောက်မီးသူထိုးဘာဖြစ်လို့ထိုးလဲမိပောင်ကြတာအေးဦးဇင်းတို့ပြိဿမှတ်ထားငရဲများကြလို့ရတာမိပောင်မကြဘဲနဲ့မိလို့ကျင်ငရဲသွားမိပောင်လုံးဝမကြဘူးတဲ့အဲ့တော့မိပောင်မှမကြတဲ့ပြင်မှာဘောက်စုပါပေးအောင်မှာ bonus ပါပေးအောင်မှာအကုသူချင်းကြီးသူတင်ပေးလိုက်မယ်သူတို့ကအဲ့တော့အဲ့ဒီမိပောင်သည်လုံးဝမကြပဲတောက်လျှောက်ကြီးကိုကိုအကုသူမပြတ်မကြေမချင်း တောက်လျှောက် hot temperature နဲ့အကျော်လောအဖုတ်အတုပ်တွေခံနေရလို့အဝီစိခေါ်တာ non stop ဆိုအဲ့ဒါနောက်တစ်ခုအကုသိုလ်ခံရတာကလည်းပဲတက်တာတဲ့အခက်ကလေးကမရှိဘူးတခါတဲ့ဆိုပြင်းဆိုရင်အဲ့ခံနေရတဲ့ဝေဒနာဆင်းရဲကလည်းဇက်တိုက်ကြီးတဲ့အကြာအပြတ်ကလေးကိုနည်းနည်းလေးပေါ့သွားတယ်ဆိုတဲ့အခိုက်မရှိဘူးအဲ့ဒါကြောင့်လည်းအဝီစိနော်အပိုင်ချအကြလက်နော်အပြော့ဆိုတဲ့နေရာမရှိဘဲနဲ့ဇက်တိုက်ကြီးသွားလို့အဝီစီလို့ခေါ်တာ အဲ့တော့အဲ့ဒီအဝီစီကိုရောက်မဲ့အားကနေပြီးတော့မှနောက်ထပ်မြတ်စွာဘုရားကတော့လိုက်တဲ့အတွက်လောကုံမီကရဲ့ကိုရောက်နောက်ငရဲငယ်အရန်ကိုရောက်သွားပြီးတော့မှသူကအခု26တောင်းမာငရဲမှာခံနေရတယ်ဒါတော့ तू ကအဲ့ဒီကကျွတ်လို့ရှိရင်တော့တဲ့နော်ပိစိကဗုဒ္ဓဖြစ်မယ်လို့မြတ်စွာဘုရားပြောပါတယ်အဲ့တော့မြတ်စွာဘုရားကမြတ်စွာဘုရားကိုကြော့ပြီးသူ့ကိုတော့ဘုရားတရားတန်ခါယတနာမြတ်၃ပါးကို ကြင်ညိုကိုးကွယ်တဲ့ဥပဒကတကားဒီရင်ဖြစ်တတ်မှတ်ပါလို့ပြောပြီးတော့ဘုရားကိုအယုသေးပေးပြန်သွားတယ်ပြန်သွားတဲ့ချိန်ကမှပြန်ပြီးတော့လှည့်သွားတဲ့အဇာတတဘရင်ကျိုးကိုကြည်ပြီးတော့ခြေသားတို့ဟောဒီဘရင်ဟာဖအေကိုတတ်တဲ့ကန္နာမထက်ခဲ့ဘူးဆိုရင် ဟောဒီနေရာမှာ तू တောတာပန်ဖြစ်မှာတဲ့။ဘာဖြစ်မှာလဲ။တောတာပန်ဖြစ်မှာ။ဒါတော့ तू ဟာအဖေတတ်လိုက်တဲ့အကုသိုလ်ကံဟာ အရိယာအဖြစ်ကိုရမယ်ဥပနိတ္တယပစ္စည်းတခါတည်းဆုံးရှုံးသွားတာကံကြီးထိုက်သွားလို့နော်ကြည်စမ်းသူလာတော့ကအကောင်ဒါကြောင့်တွေးခေါ်မှုလေးတစ်ခုဟာမှားသွားပြီဆိုလို့ရှိရင်ပြင်ဖို့ခဲရင်တယ်နော်ပြင်ဖို့ခဲရင်တယ်အဲ့တော့အခုဦးဇင်းတို့အဇာရတ္တဟာအာနာကိုလိုချင်တဲ့လောဘကနံပါတ်1သူ့ရဲ့အမှား ဘာကလဲအာနာလိုချင်တဲ့လောဘဒါကြောင့်လောဘဆိုတာလဲငါလောဘဟာဝိသမဖြစ်သလားတမဖြစ်သလားတမဆိုတာတော့ကိုယ့်ရဲ့လုံလနဲ့ရှာကြံပြီးလောဘကြည်တာ is okay ကိုလုံလနဲ့ကိုဇွဲနဲ့ကိုရှာတာလောဘကြီးကောင်းပါတယ်နော်ဟာတရားငါသူများတဲ့စောစောနာခြင်းလို့စောစောရောက်တာမျိုးသင်္นานစောစောရောက်တာလဲဒါလည်းလောဘပဲဒါလည်းကောင်းပါတယ်ဟမ်အချိန်နောက်မကြချင်ဘူးလေဟာငါ 9မိနစ်နောက်ကျရင်က9မိနစ်စာနောက်ကျသွားမယ်အဲ့ဒီအလွတ်ကိုငါမပေးချင်ဘူးစောစောလာကောင်းပါတယ်အခုတော့ဘုန်းကြီးပဲရောက်တယ်ဒီလိုလောဘမျိုးရှိသင့်ပါတယ်ဒါတမလောဘပါမှန်ကန်တဲ့လောဘပါအေးသူတစ်ပါးတွေနဲ့နာဆုံးရှုံးမှာဆိုလို့ထိခိုက်နေနာမဲ့ဟာမျိုးအေးထိခိုက်နေနာမဲ့ဟာမျိုးဆိုရင်တော့ဝိသမအခုကြည့်သူ့အချိန်တန်ရင်ဘယင်ဖြစ်မဲ့ဥစ္စာကိုအချိန်ရောက်အောင်မဆောင်နိုင်မဲနဲ့တခါတည်းကြားပြတ်အာနာကိုယူလိုက်တဲ့အတွက်အဲ့ဒီဝိသမလောဘသည်သူ့ရဲ့ အရိယာဖြစ်မဲ့မျိုးစိကံကြီးကိုတခါတည်းဖြစ်သွားတာဖြစ်စီခံလိုက်ရတာစဉ်းစားကြည့်စမ်းနော်အဖေသည်ဘယင်အဖေသည်တောတာပန်သူနေတဲ့မြို့မှာမြတ်စွာဘုရားကျောင်းတော်ရှိတယ်ဖအေကပထမဆုံးကမ္ဘာမြေကြီးပြင်ပေါ်မှာလှူတဲ့ဝေလူဝန်ကျောင်းတကားကြီးနော်သူ့ရဲ့ပတ်ဝန်းကျင်မှာဖအေအရိယာကြီးအရင်ခောက်ခောက်မြတ်စွာဘုရားလောကမှာတရဘူးတကယ်လောကတရဘူးအနုတ္တရ နောတရောပုရိသဓမ္မတာရဒီလောကမှာအထွတ်ဆုံးအမြတ်ဆုံးပုဂ္ဂိုလ်ကြီးနေလဲတွေ့ရတယ်ဒါပေမဲ့အဲ့ဒီကြားတဲ့ကညက်ပါလာတဲ့ဒေဝရရဲ့အကြံစီနဲ့သူ့ရဲ့ idea ကိုလက်ခံမိလိုက်တဲ့အတွက်သူ့မှာအမြတ်ဆုံးပါလာတဲ့ပါရမီကြီးမျိုးစစ်ကမ်းသွားတာအတွေ့နော်ဒါကြောင့်မလို့မိမိတို့စဉ်းစားရမှာနော်ကိုကိုယ်တိုင်လည်းပဲပါရမီမရှိဘူးမထင်နဲ့ရှိနိုင်တယ်အေးရှိတဲ့ပါရမီကကိုကအဆုံးဖြတ်မှားလိုက်ရင် ဒီဘဝမှာတရားရနိုင်တဲ့အခွင့်အရေးတွေဆုံးရှုံးတတ်ပါတယ်ဒါဒီဝရကအဇာတတကပြောတဲ့စကားဟိုမပြောဘူးဦးဇင်းတို့ကဘာသာပြန်ကြည့်ရတယ်ဒီ story ကိုဖေးတတ်တာလောက်နဲ့မရက်နဲ့ကို့အတွက်ဘာဆင်ခြင်ရမှာလဲဆိုတဲ့ဒီ things လေးကိုလည်းထုတ်တတ်ရတယ်ဒီ story ကနေနော်အေးအတွေးလေးတစ်ခုဟာအပြစ်ဖြစ်ခဲ့ပြီးသားမြတ်စွာဘုရားနော်လက်ညှိုးထုတ်ပြောတာဟောဒီဘယင်ဟာအဖေကိုယ်တော်မတတ်ခဲ့ရင် ဟောဒီတထိုင်နဲ့သောတာပန်ဖြစ်မှာတဲ့ကဲအဲ့ဒီစုကြည့်သူလွယ်သွားပြီဒါပေမဲ့ခုနကပြောချင်တာကမြတ်စွာဘုရားကိုသူ့အမှားဝင်ချကြတော့တဲ့သူမြတ်စွာဘုရားဟောဒီဟေတာအေးမင်းတို့အခုလိုအတိတရားရအတိတရားကိုအမ်နံပါတ်1မှားတော့ကိုမှန်မှန်သိခြင်းနံပါတ်2မှားတာကိုအမှန်ဘက်ကိုပြင်ခြင်းနံပါတ်3မှားတဲ့အတိုင်းဝန်ခံရဲခြင်းတတိ3ခုနော်မှားတဲ့အတိုင်းသိရမယ်မှားတာကနေမှန်တော့ပြင်ရမယ် အေးမှားတဲ့တိုင်းလည်းဝန်ခံရရမယ်ဒီတောက်တတ်တည်သုံးခုအဲ့ဒီလိုရှိတဲ့ပုံကိုမျိုးရတယ်တိုးတက်ပါတယ်ကြီးပွားမှာပါဟုတ်တိဟိတာကြီးပွားခြင်းကိုသာမျော်လင့်အပ်ဤနော်ဒါတော့ဆိုလိုတာကဒီကစာကောင်းလို့မယ်ပဲလို့ပြောရင်လည်းရတာပေါ့ပမာလို့ဒါတော့ तू ကအဝေစီမှာကြမဲ့အကုသိုလ်ကနေမြတ်စွာဘုရားကိုအဲ့ဒီချိန်ကစကြီးညိုးပြီးတော့သာသနာတရားကဖြစ်သွားတာဟာအခုနကအဝေစီငရဲကနေပြီးတော့အယံငရဲကိုရောက်ပြီးအများကြီးတက်တာဝင်ရပါတယ်ဒါကြောင့် အဇရတမင်းဟာသူ့ရဲ့အဲ့ဒီချိန်ကစအဲ့ဒီနေ့ကစပြီးတော့သူဟာနော်ဒီမြတ်စွာဘုရားဓမ္မဆိုတဲ့ရေကန်ကြီးထဲမှာရေအိတ်တီတာတွေဖြည့်ထားတဲ့ရေကန်ကြီးထဲမှာဓမ္မရေကန်ကြီးထဲမှာသူ့ရဲ့ခန္ဓာကိုယ်တကိုယ်လုံးအကုသိုလ်ပေါင်းစုံကနေပြီးတော့တခါတန်ချောင်းမိအုပ်ထားတာတွေထိုးထားသလိုပူပြီးတော့ချစ်ချစ်တောက်ဖြစ်နေတဲ့သူ့ရဲ့ခံစားချက်တွေဒဇက်ကလေးမှာအငြိမ်မနေဘဲနဲ့ပြေးလွှားပြီးတော့တခါတည်းကောင်းကင်ကကြေရီလာတွေနှက်ကတာတွေပြေးလွှားနေသလိုမျိုးပြေးနေတဲ့စိတ်တွေဟာ တစ်ချစ်တန်းနဲ့ငြိမ်ပြီးတော့တခါနဲ့အေးကြသွားတယ်ပူနေတဲ့ကိုကြီးအေးသွားတယ်ပြေးပြီးရောက်ရခန့်နေတဲ့သူ့ရဲ့စိတ်တွေငြိမ်သွားတယ်အဲ့ဒီမှာဒါကြောင့်မလို့တွက်ခါတော့ကြားနာယုံပဲအပူစင်၍ကြင့်လျင်ချမ်းသာကျင်ပြီးကလည်းလွန်စွာငြိမ်းချမ်းနိဗ္ဗာန်နဲ့စခန်းသိအောင်မှန်းလျေရောကောင်းစွာဟောကြားတော်မူအပ်ပါ၏လို့ တရားကုံတော်6ပါးထဲမှာပထမဆုံးပါပဲဒါကြောင့်တရားနာလိုက်ပြီးတဲ့အတွက်အဲဒီချိန်ကစအေးချမ်းပြီးတော့သူ့ဘဝလည်းပဲ turning point တခြားဘက်ကိုလှည့်သွားတယ်မှားနေတဲ့လမ်းကြောင်းကြီးဘက်ကနေမှားနေတဲ့လမ်းကြောင်းဘက်ကိုလှည့်သွားပြီအဲဒီချိန်ကစပြီဒါကြောင့်သူ့ကိုဟောတဲ့တုတ်တန်ကသူ့ရဲ့မိဂုံကိုအခြေခံပြီးတော့မှရန်ဝဲရတာဘာအကျိုးရှိပါသလဲမြတ်စွာဘုရားဆိုတဲ့စကားလုံးလေးကပါဠိလိုတာမင်ညဖလအဲ့ဒီတာမင်ညဖလဆိုတဲ့စကားလုံးလေးကို နာမည်တက်ပြီးတော့သုတ်တန်ကိုတာမညဖလားသုတ်တန်အဲ့ဒီတာမညဖလားသုတ်တန်ကြီးကိုပြီးခဲ့တဲ့နှစ်ပေါင်း2500ဆိုတော့အဲ2600လောက်ပတ်ဝန်းကျင်လောက်ကဟောခဲ့တယ်တစားမုံလာပြင်းညဟောတယ်ယုံရင်ဆံကဖြစ်မတိမငိမ်ဖြစ်ပူပူလောင်လောင်ဖြစ်တဲ့အဇတသက်ကြီးဘယင်းကြီးသူတော်ကောင်းဘဝပြန်ရောက်သွားတယ်အပူတွေငြိမ့်သွားတယ်စိတ်တွေငြိမ့်ချမ်းသွားတယ်အဲဒီလိုမျိုးအကျိုးเนาะမိမိတို့လည်း ရရှိနိုင်ကြပါစေကုန်သတည်းဒါတော့ဦးဇင်းတို့နာယီဝက်ကိုဒီအနတ္တလက္ခဏာတုတ်တံကိုအလုံးရွတ်ဖတ်ကြပါမယ်။ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားရဲ့အရေးကြီးတဲ့တုတ်တံတွေထဲမှာတတ်နိုင်ရင်အာကုံဆောင်ထားဖို့ကောင်းပါတယ်။မိမိတို့လည်းဒါဆင်ခြင်မိသားဖြစ်ပါတယ်။ဒါကြောင့်နာယီဝက်ဆိုရင်အလုံးပြီးပါတယ်။အဲတော့ပထမဆုံး နမောတတ၃ချိန်ဆိုမယ်ပြီးလို့ရှိရင်တော့ကာကြီးနဲ့ခါခွေးရဲ့ပါဠိနဲ့မြန်မာကိုဦးစင်းကရှေ့ရနေဆိုပြီးမှကျန်တဲ့ပရိသတ်များကအေဝံမတုတန်ကစပြိုင်သူဆိုပါမယ်အခုလောလောဆယ်နမောတတ၃ချိန်နဲ့ပထမမြတ်စွာဘုရားကိုပူဇော်ရအောင်ကြောရအောင်နမောတတ Ahem. ကဲဟုတ်ပြီခဏလေးနော်ဦးဇင်းဒီကထာနဲ့ပရမရှိရနဲ့ဥဆောင်ပေးပါမယ်ဓမ္မစကံဘဝတ္တဝါအာတံလိယာဟိပုံနမေနဂရေဗာရဏတိယံဣတိပဒနာဝယေဝနေဘာပေတဝါတိဖလံနေသံအနုဂမေနာဒေသယေ ယန္တံပကတပင်စမြဝိမု ddt တံပနာမဟိအာသံလျာဟိဘုံနမေမဟာတိကရတရားသုံးခုနဲ့ဝါဇုလပြေစနေနေ့၌ဗာရဏတိယနဂရေဗာရဏတိအမည်ရှိသောမြို့၌ဣတိပဒနာဝယေဝနေဣတိပဒနာအမည်ရသောမိဂရာဟုံယကုံသာမောဘိမဲ့တော်၌ဓမ္မစကံဓမ္မစကြာဒေသနာဥတရားတုကို ဘဝတတဝါလဲစေဖြစ်စေဟောမြွချွေ၍နေတံထုဂွန်းတင်ညဝပ္ပဗတ္တယမာနအတ္တစီတိဟုသော ပင်စဝေကီ မထေငါဟုတို့အားအနောက်ကမေနာနေရအစဉ်သေးအစဉ်ဖြင့်အာတိဖလံသောတာပတ္တိဖို့သို့ဘာပေတဝါရောက်စေပြီး၍ပက္ခတာဝါဇုမာတဆုတ်ပေခဤ ဘေဇမြ9ရေမြောက်သောနေ့၌ဝိမုတ်တထံငါးပါးသောမထေတို့အရတဖို့ပေါက်ရောက်ကြစေခြင်းငါယံအချင်းအနတ္တလက္ခဏာသုတ်တံတရားဒေသနာတော်မြတ်ကိုဒေသယေကရုဏာရှေရှုဟောတော်မူပြီးတံထိုအနတ္တလက္ခဏာသုတ်တံဒေသနာတော်မြတ်ကိုဟေတရားနာဘဲ့တမေကပေါင်းသူတော်ကောင်းတို့မယံငါတို့သည် ပနာမပီးပြင်းပြတာရွယ်ပွားတရေစေကြပါကုန်စို့ဒါတို့ခေါ်လိုက်ဧဝံမေတုတံဧကံတမယံဘဂဝါတာဝတိယံဝိဟရတိဣတိပတနေမိဂဒာယေ ဓာတရာခောဘဂဝါပင်စဝိကိယေဘေခုအာမန္တေတိဘေကဝောတိဗဒန္တေတိတေဘေခုဘဂဝါတောပစ္ဆာသောတုံဘဂဝါဧဒဒောစာရူပံဘေကဝေအနတ္တာရူပင်စာဟိတံဘေကဝေအတ္တာအဘဝိတ္တ နယိတံရူပံအာဘာဒာယတံဝိတေယလဘေသာသရူပေဧဝမေရူပံဟောတုဧဝမေရူပံမာဟောတိတိယတမသခောဘေကဝေရူပံအနတ္တာတတမရူပံအာဘာဒာယတံဝတတိနာသလပတိရူပေ

ဝေဒနာအနတ္တဓာတမဝေဒနာအာဘာဒာယတံဝတ္တတိနာသလပတိဝေဒနာယဧဝမေဝေဒနာဟောတုဧဝမေဝေဒနာမဟောတိတိတေညာအနတ္တာတေညာသာဟိတံဘေကဝေအတ္တာအဘဝိတ္တ နယိတံတင်ညာအာဘာဒာယတံဝတေယလဗေထာသတင်ညာယဧဝံမေတင်ညာဟောတုဧဝံမေတင်ညာမဟောတိတိယတမသာခောဘိကဝေတင်ညာအနတ္တာဓာတမတင်ညာအာဘာဒာယတံဝတတိနာသလဗတိတင်ညာယ ဧဝံမေတင်ညာဟောတုဧဝံမေတင်ညာမဟောတိတိသင်္ခါရအနတ္တသင်္ခါရသဟိတံဘေကဝေအတ္တအဘဝိတံတုနာယိတံသင်္ခါရအာဘာဒာယတံဝိတေယုံလဘေထာသသင်္ခါရေတုဧဝံမေသင်္ခါရဝန္တု ဧဝမေသင်္ခါရမဧတုံတိယသမာစခောဘေခဝေသင်္ခါရအနတ္တတသမာသင်္ခါရအာဘာဒာယတံဝိတေယုံနာသလဗ္ဗတိသင်္ခါရေတုဧဝမေသင်္ခါရဝန္တုဧဝမေသင်္ခါရမဧတုံတိဝိညာဏံနတ္တာ ဝိညာဏံသဟိတံဘေခဝေအတ္တအဘဝိတနာယိတံဝိညာဏံအာဘာဒာယတံဝိတေယလာဘေထာသဝိညာနေဧဝမေဝိညာဏံဟောတုဧဝမေယသမာသခောဘေခဝေဝိညာဏအနတ္တာ wee abada labedi adam wenyeaabdayadaw naasalabd wenyenaeewom eye a mhụ du ewom weyea maọdd dagameyedgwe robansawa anasawa d anasadyabana nsa tgaadatugaad ဒုက္ခံပန္တိယံပနာနိစ္စံဒုက္ခံဝိပရိနာမဓမ္မံကံလံနုတံသမနုပတိတုံဧတံမမဧသောဟာမတမိဧသောမေအတ္တာတိနောဟေတံဗန္တိဝေဒနာနေသဝါအာနေသဝါတိအာနေသဗန္တိယံပနာနေသံ ဒုက္ခံဝါတံဒုက္ခံဝါတိဒုက္ခံဗန္တိယံပနာနိစ္စံဒုက္ခံဝိပရိနာမဓမ္မံကံလံနုတံသမနုပတိတုံဧတံမမဧသောဟမသမိနောဟေတံဗန္တိတေညာအိဋ္ဆာဝါအာနိဋ္ဆာဝါတိအာနိဋ္ဆာဗန္တိ ယံပနာနိစ္စံဒုက္ခံဝါဒံဒုက္ခံဝါတိဒုက္ခံပန္တိယံပနာနိစ္စံဒုက္ခံဝိပရိနာမဓမ္မံကံလံနုတံသမနုပါတိတုံဧတံမမဧသောဟာမတမိဧသောမေအတ္တာတိနောဟေတံပန္တိသင်္ခါရံနေသဝအာနေသဝတိ အာနိစ္စဗန္တိယံပနာနိစ္စံဒုက္ခံဝါတံဒုက္ခံဝါတိဒုက္ခံဗန္တိယံပနာနိစ္စံဒုက္ခံဝိပရိနာမဓမ္မံကလံနုတံသမနုပါတိတုံဧတံမမဧသောဟာမတမိဧသောမေအတ္တာတိနောဟေတံဗန္တိ ဝိညာဏံနေသံဝါအာနေသံဝါတိယံပနာနေသံဒုက္ခံဝါတံဒုက္ခံဝါတိဒုက္ခံဗန္တိယံပနာနေသံဒုက္ခံဝိပရိနာမဓမ္မံကံလံနုတံသမနုပါတိတုံဧတံမမဧသောဟမသမိဧသောမေအတ္တာတိ နောဟေတံဗန္တိတတမတိဟဘေခဝေရံကိစီရူပံအတိတာနာဂတပိစုပန္နံဣဇတံဝါဗိဒာဝါဩလာရိကံဝါဒုက္ခမံဝါဟေနံဝါပဏိတံဝါယံဒုရေတန္တိကေဝါနေတံမမနေသောဟာမတမိ နမေသောအတ္တာတိဧဝမေတံယထာဘူတံသမ္မပညာယဒဋ္ဌဗံယာကာစီဝေဒနာအတိဒါနာဂတပစ္စုပ္ပန္နာဣဇတံဝါဘိဒာဝါဩလာရိကဝါဒုက္ခမဝါဟေနာဝါပဏိဒာဝါယာဒုရေတံတိကေဝါ သဗ္ဗဝေဒနာနေတံမမနေသောဟာမသမိနမေသောအတ္တာတိဧဝမေတံယထာဘူတံသမ္မတ်ပညာယဒဒဗံယာကာစီတင်ညာအဒိတာနာဂတပိစုပန္နာဧဇတံဝါဗဟိတဝါဩလာရိကဝါဒုက္ခမဝါ ယာဒုရေတံဒိကေဝါတဗ္ဗတိညာနေတံမမနေသောနေသောဟာမသမိနာမေသောအတ္တာတိဧဝမေတံယထာဘူတံတမ္မပညာယဒတ္ထပံယေကေစီသင်္ခါရာအတိတာနာဂတပိစ္ဆုပ္ပန္နာဧဇတံဝါဗိဒဝါ ဩလာရိကဝါဒုက္ခမာဝါဟေနာဝါပဏိတာဝါယေဒုရေတံဒီကေဝါတဗေသင်္ခါရာနေဓမ္မမနေသောဟမတမိနမေသောအတ္ထာတိဧဝမေတံယထာဘူတံသမ္မပညာယဒတ္တဗံယံကိဉ္စီဝိညာဏံ အတိတာနာဂတပစ္စုပန္နံဧဇတံဝါဗဟိတာဝါဟောလာရိကဝါဒုက္ခမံဝါဟေနံဝါပဏိတံဝါယံဒုရေတံတိကေဝါသဗ္ဗံဝိညာဏံနေတံမမနေသောဟာမတမိနမေသောအတ္တာတိဧဝမေတံယထာဘူတံ သမ္မပညာယဒတ္တဗံဧဝံပတ္တံဘိကဝေတုတဝါအရိယသာဝကောရူပသမိန်ပိနိဗ္ဗိန္တတိဝေဒနာယပိနိဗ္ဗိန္တတိဒေညာယပိနိဗ္ဗိန္တတိသင်္ခါရေတုပိနိဗ္ဗိန္တတိဝိညာဏသမိန်ပိနိဗ္ဗိန္တတိနိဗ္ဗိန္တံဝိရဇတိ ဝိရာဂဝိမု त्स တိဝိမု ত্ত သမေဝိမု ত্त တမိတိညာဏံဟောတိခေနာဇာတိဟူတိတံဗြဟ္မစရိယံကတံကရဏီယံနာပရံအိဋ္ဌတာယာတိပါဇာနာတိတိဣဒမောဇဘဂဝါအတ္တမနာပင်စဝကိယာ ဘေကုဘဂဝါတောဘာတိတံအဘိနန္ဒုံတိဣမသမိန်စပါဏဝေယကရဏသမိန်ဘေညမာနေဘေဇဝဂိယာနံဘေကုနံအနုပါဒာယအာတဝေဟိစိတ်ဓာနိဝိမုစိန်သူတိအနတ္တလက္ခဏသုတ်တံနေတိတံသာဓု ကဲမြန်မာလိုကတော့အားလုံးဖတ်တတ်ပါတယ်ဆက်ပြီးတော့ပူဇော်ကြအောင်เนาะဖြည်းဖြည်းပဲရွတ်ကြပါအဲကာကြီးရစရွတ်ပါမယ်เนาะအဲမဟာတေကရေတရားတို့ ဝဗ္ဗဗတ္တိယမဟာနံအတ္တစီဒီဟုသော ကတ္တပဤသို့ဉာဏအပ္ပါတိဖယအခါတပါး၌ဘုံတော်ကြည်သောမြတ်စွာဘုရားသည်ဗာရဏသီနေပြည်တော်နီရှေခါခေဟောင်းယတိသူတော်သူမြပေါင်းတို့ဤသက်ဆင်းရာသာသမင်ပေါင်းတို့ကိုဘေးမဲ့ပြီး၍မွေးရာဖြစ်သော မိဂဒဝုံတော်ကြီး၌တရင်သုံးနေတော်မူ၏ထိုသို့တရင်သုံးတော်မူသောအခါ၌မြတ်စွာဘုရားသည်ဂုံတင်ညဝဗ္ဗဗတ္တိယမဟာနံအတ္တစီဟုငါးပါးအစုရှိကြကုန်သောယံတို့ကိုခေါ်တော်မူ၏ထိုယံတို့သည်မြတ်စွာဘုရားအား အရှင်ဘုရားဟု ပြန်လဲလျောက်ထားကြကုန်၏မြတ်စွာဘုရားသည်ထိုစကားကို မိန်တော်မူ၏ယဟန်တို့ယုတ်သည်အတွင်သားအထေကို အတ္တကောင်မဟုတ်အတ္တကောင်ဟုတ်ခဲ့ပါမူဤယုတ်သည်မိမိအားနှိမ့်စေဖို့ရာမဖြစ်တမ်းလေရာထို့ပြင်ယုတ်သည် ဒီလိုအကောင်းကြီးဖြစ်ပါစေဒီလိုအဆိုးတော့မဖြစ်ပါစေနဲ့ဟုယုတ်၌ဇီမံခံကွယ်၍လည်းရလေရာ၏ယံတို့အမှန်အားဖြင့်ကားယုတ်သည်အတ္တကောင်းမဟုတ်သောကြောင့်သာလျင်မိမိအားနှိမ့်ဆက်ဖို့ရလည်းဖြစ်နေကြ၏ထို့ပြင်ငါဤယုတ်သည်ဒီလိုအကောင်းကြီးဖြစ်ပါစေ ဒီလိုအစိုးတော့မဖြစ်ပါစေနဲ့ဟုရုပ်၌စီမံခံခွဲ၍လည်းမရဘဲရှိကြ၏ယန္တောဝေဒနာသည်အတွင်သားထေကိုအတ္တကောင်မဟုတ်အတ္တကောင်ဟုတ်ခဲ့ပါမူဤဝေဒနာသည်မိမိအားနှိပ်စက်ဖို့ရာမဖြစ်တန်လေရာဝေဒနာသည်ဒီလိုအကောင်းကြီးဖြစ်ပါစေ ဒီလိုဆိုတော့မဖြစ်ပါစေနဲ့ဟုဝေဒနာ၌ဇေမံခံွယ်၍လည်းရလေရာ၏ယဟန်တို့အမှန်အားဖြင့်ကယုတ်ဝေဒနာကောင်းမိမိအားနှိပ်စက်ဖို့ရာလည်းဖြစ်နေကြ၏ထို့ပြင်ငါဤဝေဒနာသည်ဒီလိုအကောင်းကြီးဖြစ်ပါစေဒီလိုဆိုတော့မဖြစ်ပါစေနဲ့ဟု ဝေဒနာ၌စီမံခံခွဲ၍လည်းမရဘဲရှိကြ၏ယန္တို့တင်ညာသည်အတွင်းသားအထေကိုအတ္တကောင်မဟုတ်အတ္တကောင်ဟုတ်ခဲ့ပါမူဤတင်ညာသည်မိမိအားနှိပ်စေဖို့ရာမဖြစ်တန်လေးရငါဤတင်ညာသည်ဒီလိုအကောင်းကြီးဖြစ်ပါစေဒီလိုဆိုတော့မဖြစ်ပါစေနဲ့ဟု တင်ညာ၌စီမံခံခွဲ၍လဲရလေရာယန္တို့အမှန်အဖြစ်ကတင်ညာသည်အတ္တကောင်မဟုတ်သောကြောင့်သာလျေမိမိအားနှိပ်စေဖို့ရာလည်းဖြစ်နေကြ၏ထို့ပြင်ငါဤတင်ညာသည်ဒီလိုကောင်းကြီးဖြစ်ပါစေဒီလိုဆိုတော့မဖြစ်ပါစေနဲ့ဟုတင်ညာ၌ စီမံခန့်ခွဲ၍လည်းမရဘဲရှိကြ၏သင်္ခါရတို့သည်အတွင်းသားအထေကိုအတ္တကောင်မဟုတ်အတ္တကောင်ဟုတ်ခဲ့ပါမူဤသင်္ခါရတို့သည်မိမိအားနှိမ့်စေဖို့ရာမဖြစ်တန်လေးရာထို့ပြင်ငါဤသင်္ခါရတို့သည်ဒီလိုအကောင်းကြီးဖြစ်ပါစေဒီလိုဆိုတော့မဖြစ်ပါစေနဲ့ဟု သင်္ခါရတို့၌ဇီမံခံခွဲ၍လည်းရလေရာ၏ယဟန်တို့အမှန်အဖြင့်ကသင်္ခါရတို့သည် အတ္တကောင်မဟုတ်သောကြောင့်သာလျင်မိမိအားနှိမ့်စေဖို့ရာလည်းဖြစ်နေကြ၏ထို့ပြင်ငါဤသင်္ခါရတို့သည်ဒီလိုအကောင်းကြီးဖြစ်ပါစေဒီလိုဆိုတော့မဖြစ်ပါစေနှင့်ဟုသင်္ခါရတို့၌ စီမံခံခွဲ၍လည်းမရဘဲရှိကြ၏ယံတို့ဝိညာဉ်သည်အတွင်သာအထေကိုအတ္တကောင်မဟုတ်အတ္တကောင်ဟုတ်ခဲ့ပါမူဝိညာဉ်သည်နှိမ့်ဆက်ဖို့ရာမဖြစ်တန်လေရာထို့ပြင်ငါဤဝိညာဉ်သည်ဒီလိုကောင်းကြီးဖြစ်ပါစေဒီလိုဆိုးတော့မဖြစ်ပါစေနဲ့ဟုဝိညာဉ်၌ စီမံခန့်ခွဲ၍လည်းရလေရာ၏ယံတို့အမှန်အားဖြင့်ကဝိညာဉ်သည်အတ္တကောင်မဟုတ်သောကြောင့်သာလျင်မိမိအားနှိမ့်စေဖို့ရာလည်းဖြစ်နေကြ၏ထို့ပြင်ငါ၏ဝိညာဉ်သည်ဒီလိုအကောင်းကြီးဖြစ်ပါစေဒီလိုဆိုတော့မဖြစ်ပါစေနဲ့ဟုဝိညာဉ်၌စီမံခံွယ်၍လည်းမရဘဲရှိကြ၏ ယံတို့ထိုရာကိုဘယ်လိုမထင်ကုန်သနည်းယုတ်သည်မြဲသလားမမြဲသလားမမြဲပါဖရာမမြဲသောယုတ်သည်ဆင်းရဲလောချမ်းသာလောဆင်းရဲပါဖရာမမြဲဆင်းရဲပြောင်းလဲပေါက်ပြန်တတ်သောတရားကိုဤဟာငါဥစ္စာဖြစ်၏ဤဟာငါဖြစ်၏ဤဟာငါအတ္တဖြစ်၏ဟု ရှုမြင်မှတ်ထင်ရန်တင့်လျောပါမည်လောမတင့်လျောပါဖရာခံစားမှုဝေဒနာသည် မြဲသလားမမြဲသလားမမြဲပါဖရာမမြဲသောဝေဒနာသည်ဆင်းရဲလောချမ်းသာလောဆင်းရဲပါဖရာမမြဲဆင်းရဲပြောင်းလဲဖောက်ပြန်တတ်သော တရားကိုဤဟာငါဥစ္စာဖြစ်၏ဤဟာငါဖြစ်၏ ငါအတ္တဖြစ်၏ဟု ရှုမြင်ထင်မှတ်မှတ်ထင်ရန်သင်လျောပါမည်လော မသင်လျောပါဖရာမှတ်သားမှုတင်ညာသည် မြဲသလားမမြဲသလားမမြဲပါဖရာ မမြဲသောတင်ညာသည်ဆင်းရဲလော အချမ်းသာလောဆင်းရဲပါဖရာ မမြဲဆင်းရဲဖောက်ပြန်ပြောင်းလဲတတ်သောတရားကိုဤဟာငေါ့စာဖြစ်၏ ဤဟာငါဖြစ်၏ဤဟာငါအတ္တဖြစ်၏ဟုရှုမြင်မှတ်ထင်ရန်သင်လျောပါမည်လောမသင်လျောပါဖေယပြုလုပ်အားထုတ်မှုသင်္ခါရတို့သည် မြဲသလားမမြဲသလားမမြဲပါဖေယမမြဲသောသင်္ခါရတို့သည်ဆင်းရဲလောချမ်းသာလောဆင်းရဲပါဖေယမမြဲဆင်းရဲဖောင်း ပြောင်းလဲဖောက်ပြန်တတ်သောတရားကိုဤဟာငါဥစ္စာဖြစ်၏ဤဟာငါဖြစ်၏ဤဟာငါအတ္တဖြစ်၏ဟုရှုမြင်မှတ်ထင်ရန်သင်လျောပါမည်လောမသင်လျောပါဖေယဉာဏ်တိမှုဝိညာဉ်သည်မြဲသလားမမြဲသလားမမြဲပါဖေယမမြဲသောဝိညာဉ်သည်ဆင်းရဲလောချမ်းသာလောဆင်းရဲပါဖေယ မမြဲဆင်းရဲပြောင်းလဲဖောက်ပြန်တတ်သောတရားကိုဤဟာငါဥစ္စာဖြစ်၏ဤဟာငါဖြစ်၏ဤဟာငါအတ္တဖြစ်၏ဟုရှုမြင်မထင်ရန်သင့်လျော်ပါမည်လောမသင့်လျော်ပါဖေဟာယန္တို့ယခုပြဆိုခဲ့သည့်အတိုင်းငါဟာပဲငါပဲငါအတ္တပဲဟု ရှုမြင်ရန်မသင့်တော်သောကြောင့် အတိတ်ဖြစ်စေအနာဂတ်ဖြစ်စေပစ္စုပန်ဖြစ်စေကိုယ်တွင်းကဖြစ်စေကိုဘကဖြစ်စေအကျံဖြစ်စေအနုဖြစ်စေအယုတ်အညံ့ဖြစ်စေအကောင်းအမြတ်ဖြစ်စေအဝေးဖြစ်စေအနီးဖြစ်စေရုပ်ဟုသမျှကိုငါဥစ္စာမဟုတ်ငါမဟုတ်ငါအတ္တမဟုတ်ဟုကိုယ်ပိုင်ဉာဏ်ဖြင့် အမှန်တမ်းသိမြင်အောင် ရှုရအာထုတ်ရမည်ဝေဒနာဟုသည်မြကိုတင်ညာဟုသည်မြကိုသင်္ခါရဟုသည်မြကိုဝိညာဉ်ဟုသည်မြကိုငါဥစ္စာမဟုတ်ငါမဟုတ်ငါအတ္တမဟုတ်ဟုကိုယ်ပိုင်ဉာဏ်ဖြင့်အမှန်တိုင်းသိမြင်အောင်ရှုရအာထုတ်ရမည် ပြည့်စုံသောဘုရားတပည့်အရိယာသာဝကသည်ယုတ်၌လည်းမပြောမမွေ့ညီငွေလေတော့ဤဝေဒနာ၌လည်းမပြောမမွေ့ညီငွေလေတော့ဤသင်ညာ၌လည်းမပြောမမွေ့ညီငွေလေတော့ဤသင်္ခါရ၌လည်းမပြောမမွေ့ညီငွေလေတော့ဤဝိညာဉ်၌လည်းမပြောမမွေ့ညီငွေလေတော့ဤညီငွေခြင်းကြောင့် တမ္မိချင်းကင်သောကင်္ဂအရိယာဉာဏ်ဖြစ်ပေါ်လာတော့ဤတမ္မိချင်းကင်္ဂအရိယာဉာဏ်ဖြစ်ပေါ်လာသောကြောင့်ကိလေသာတို့မှလွတ်မြောက်လေတော့ဤလွတ်မြောက်လျင်ငါသည်ကိလေသာမှလွတ်မြောက်သွားပြီဟုစင်ကြင်ဉာဏ်ဖြစ်လေတော့ဤဘဝသည်ဖြစ်မှုကုန်ပြီမြတ်သောအကျင့်ကိုကျင့်သုံးပြီလေပြီ မဲ့ကိစ္စကို ပြုပြီးပေပြီးမဲ့ကိစ္စအလုံးငါတပါသောပြုပွဲ ကိစ္စမရှိတော့ပြီဟုဆင်ခြင်းလျက်တိမြင်ဆုံးဖြတ်လေတော့၏မြတ်စွာဘုရားသည်ဤတရားတော်ကို ဟောတော်မူ၏ပင်စဝိကိယံတို့သည်ဟောတော်မူအပ်သောတရားကိုနှစ်သက်ကုန်သည်ဖြစ်၍ ဝမ်းမြောက်စွာခံယူကြလေကုန်၏ဤဂါထာမဖြစ်တက်တဲ့သောဒေသနာတော်ကို ဟောတော်မူအပ်သည်ရှိသောဘင်္စဝိကိယံတို့ဤစိတ်တို့သည်တစုံတစ်ခုကိုမျှမစွဲလန်းမူ၍အာသောတရားတို့မှလွတ်မြောက်လေကုန်၏။သံဃာတော် ဒါကမြန်မာပြန်တက်တက်ပေါ့နော်အဲ့ဒီအနတ္တလက္ခဏာသုတ်မှာခန္ဓာ၅ပါးဟာအတ္တမဟုတ်တဲ့အကြောင်းနော်မြတ်စွာဘုရားအနတ္တကိုခက်လက်အတွက်ကြောင့်အနတ္တကိုမြင်ဖို့အနိစ္စနဲ့ဒုက္ခကိုတည်တည်ထူအဲ့ဒီဟောရတဲ့အကြောင်းလေးတွေကိုမင်းကုန်တိပိဋကဆရာတော်ဘုရားကြီးကအချုပ်လင်္ကာ၅ခုနဲ့ချုပ်ထားပါတယ်အဲ့ဒီ၅ခုလေးကတော့တပုတ်နဲ့တပုတ်ကလည်းတူစင်စင်ဆိုတော့ဦးဇင်းတို့တဏ္ဍစာတိုင်းစာတဲ့အဲ့ဒီ၅ပုတ်ကလေးနဲ့ ဒီနတ္တလက္ခဏာတုတ်ကိုအလုံးမရွတ်ဖက်နဲ့အဲ့ဒီလင်္ကာကိုသင်္นานစားတဲ့စားတဲ့ရွတ်ပါမယ်။ရထားရင်လည်းပိုကောင်းတာပေါ့နော်။ကိုကဒီလင်္ကာဆောင်မုတ်ကလေးတွေကိုရွတ်ရင်ပြူရင်နေပဲကိုမှဒီလိုဟာမျိုးလေးတွေခက်ခဲလေးတွေဂျုံနဲ့စိတ်ညစ်ထားလေးတွေဂျုံရင်ကိုဖြစ်ချင်တယ်လို့မဖြစ်တဲ့အခါမှာမဖြစ်နိုင်တဲ့သဘောကဒီအနတ္တပဲ။ဒါတော့ဒါလေးတွေကိုရွတ်မြင်ကိုယ့်ဘာသာကိုရမိုင်းဖြစ်ပြီးကိုယ့်အပူကိုချလို့ရတယ်။တို့မို့ဆိုရင်ဆရာရှာပြီးတော့ဘုန်းကြီးကြောင့်ရောက်လာလိမ့်မယ်။အဲ့တော့တခါတည်းဆရာနီး ကွန်ကျစ်ပါပေးခဲ့မယ်အဲ့ဒါလေးကိုရအောင်ကြစ်ထားကြနော်မင်းကိုတိပိဋကဆရာတော်ဘုရားကြီးရဲ့ခန္ဓာ၅ပါးဝိပဿနာပွားရန်လင်္ကာတဲ့ခိုင်အားလုံးပွားများရွတ်ဖတ်တရေစေပူဇော်ကြပါစို့ယောဟုတွင်မီခန္ဓာတိကမြင့်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြည့်နှစ်တံနှိစ္စတံဖြင့် တရားမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမာနှင့်မပါဘူးပညာစက်ခုမျောထောက်ရှုသော သူတဘာဝအနိစ္စနဲ့ဒုက္ခအနတ္တာမှန်လာစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတစ်ခုမျှမဟုတ်ကြသည် ဓမ္မတသက်ပါတကားဝေဒနာမိခန္ဓာတိလေမျက်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြည့်နှစ်တံနှိမ့်စေတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနှစ်မပန်း ဇက်ခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တာမန်းလှစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ပါတကားတင်ညာတွင်မီခန္ဓာသည်လည်းမြင့်ရှိကာလမတိထပဲ ခဏဖြစ်လျက်ခဏပြစ်ဤဖြစ်ပြက်နတံနေစေတံဖြင့်တရားမစဲလွန်စင်းရဲ့ဤခိုင်မြဲကြောမာနဲ့မပါဘူးပြင်းညာစဲခုမျောထောက်ရှုသောသူတဘာဝအနိစ္စနဲ့ဒုက္ခအနတ္တမံလာစွာဤငါငါဥစ္စာ ငါလိပ်ပြာတို့ဘာရခုမြာမဟုတ်ကြသည်ဓမ္မတသက်ပါတကားသင်္ခါရမိခန္ဓာသည်လေမျက်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြနတံနေစေတံဖြင့်တရားမဆက်လုံးစင်ရဲ့ဤ ခိုင်မြဲကြောမှနှစ်မပါဘူးပညာစေခုမျောထောက်ရှုသောသူတဘာဝအနိစ္စနဲ့ဒုက္ခအနတ္တာမှန်လှစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြာမဟုတ်ကြသည်ဓမ္မတသက်ပါတကားဝိညာဉ်၆မြည် ခန္ဓာတိလဲမျက်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြဏတံနေစေတံဖြင့်တရားမဆက်လွန်စင်ရဲ့ဤခိုင်မြဲကြောမှ နှစ်မပါဘူးပညာစက်ခုမျောထောက်ရှုသော သူတဘာဝအိဋ္ဆာနဲ့ ဒုက္ခအနတ္တာမန်းလစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြာမဟုတ်ကြသည်ဓမ္မတသက်ပါတကားသာဓုကိုင်းဒီနေ့ဦးဇင်းတို့ဒါအနတ္တလက္ခဏာတုတ်ရဲ့ အဖွင့်ပေါ့နော်လာမဲ့တနင်္ဂနွေနေ့ကစပြီးတော့မှအနတ္တလက္ခဏာသုတ်တံကိုဆက်လက်ပြီးတော့သွားပါမယ်ခုပြောတဲ့လင်္ကာလေး၅ပုဒ်ကိုသူစင်စင်လေးတွေဆိုတော့တပုတ်ရရင်လည်းပဲဂျန်တဲ့ပုတ်တွေလည်းရတော့ရအောင်နှုတ်ငုံဆန်းဆောင်ထားနေပိုကောင်းတာပေါ့နော်ကိုတွေ့ဆင်ကျင်လို့ရတယ်တုတ္တမယညာအရေးကြီးတဲ့အကြောင်းပြောခဲ့ပြီးပြီတုတ္တမယညာကြားဘူးတာရထားတာမရှိဘဲနဲ့စင်တာမယညာဘယ်လိုလုပ်သွားမလဲစင်တာမယညာမရှိရင်လည်းဘာဝနာမယညာမဖြစ်ဘူးလေ ဒါကြောင့်မိမိတို့ level နှုံငုံဆောင်ထားတယ်ဆိုတာတချင်းကြတော့မရမကစောက်ရှာဝယ်ပြီးတော့တောင်ကြက်ကြသေးတာဟုတ်လားဒီက copy ready made ပေးတာတောင်မှရစားမထုတ်ပြန်ကံကောင်းဘုန်းကြီးတွေကရွှေတုံရွှေတုံဘက်မှာထင်ပါတယ်သင်တန်းပြတော့အပြင်လဲရောက်ရောဒီချင်ပေါင်းတယ်လေးတွေရှိတယ်မောင်းလေးတွေနဲ့လမ်းပေးရောက်တာထုတ်เสียအထုတ်ကကောင်းကောင်းမလုံလို့လားမသိဘူးဟိုကနေဟန်တောက်ပစ်လိုက်တဲ့စက်ကူနဲ့ထုတ်လို့ပြင်းတဲ့ဘုန်းကြီးက ရင်တုမနာဖြစ်လိုက်တာငါငါတော့ပင်ပင်ပန်းပန်းနဲ့ဟန်တောက်တွေပေးလိုက်ရတာအပြင်ဘက်ရောက်တော့ငါ့ကိုချင်းပေါင်းထုတ်စားတယ်တဲ့ဦးဇင်းတို့သင်္นานသားတွေလည်းချင်းပေါင်းတော့မထုတ်ကောင်းတာရင်တော့အောင်းမိတာอืมကောင်းကောင်းလည်းသိမ့်ထားအောင်လား gain ဒီနေ့ညเนาะဒါနေ့ပဲအဲညီကုန်းချုပ်ကြဆိုเนาะအဲအားလုံးမျှဝေကြပါစို့မြတ်ဘုံညကြောင့်ချမ်းမြေ့အေးကြီး ဘေးမဲ့မြည်သည် ရွှေပြည်ထုတ်ချလမ်းမကောက်ပဲရောက်ရပါလို့ထိုးထိုးဘဝကျင်လဲရလဲဒုက္ခပိဒံယမန်အပေါင်းမကောင်းဟုသည်မြမတွေ့ရပဲတပ္ပအိဆာမင်္ဂလာကို ရွေကာတာတိုင်းရစေသောယနေ့ယခု ပြုပြုသည်မြ မြတ်ဘာကကိုမိဘဆရာမျိုးသားဟာနဲ့ကိုမာဆောင်ကြကိုဆောင်နှက်ကအရင်စာ၍ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေရတို့ရကြပါစေဘေင့ဝေသည်မြာထွေသာတုခေါ်စေတော်အမြအမြ အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြတ်အမြတ်